သာသနာတော်နှစ်2569ခုနှစ်ဘောဇာတိဂရိ1385ခုနှစ်နေုံလာဇန်9ရက်ခရစ်နှစ်2023မေလ29ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်း၌ မဟာသတိပဋ္ဌာန်ဝိပဿနာခုနှစ်တရားစခန်းပွဲမှာရိုးရိုးသေးသေးရှုပွားအားထုတ်ပြီးတော့နေကြတယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနအမတဒါနအဖြစ်တရားလူပေးလူမှာကဓမ္မချမ်းသာတွေ့အောင်ရှာဆိုတဲ့တရားကိုဘုန်းကြီး ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်ဒီကနေ့ဘုန်းကြီးတို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးရဲ့ဓမ္မမိသားစုများယခုတတိပဋ္ဌာန်ဝိပဿနာခုနှစ်တရားစခန်းကိုဝင်ရောက်ပြီးတော့အချိန်နဲ့တပြေးညီ ရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ပြီးတော့နေကြတာထူးတွေ့ရပါယခုလို အားထုတ်နေကြတာဓမ္မချမ်းသာလေးတွေ့သည့်ခံစားနိုင်ဖို့ဖြစ်ပါတယ်ဒီဓမ္မချမ်းသာဆိုတာဘုန်းကြီးတို့အရိယမချမ်းသာပူချမ်းသာရဲ့ရှေ့ပြေးချမ်းသာလေးဖြစ်ပါအဲ့ဒီချမ်းသာကို တင်စားပြီးတော့ပြောမယ်ဆိုရင်ယောဂီနိဗ္ဗာန်လို့ပြောလို့ရပါတယ်ဒါအရိယာနိဗ္ဗာန်မဟုတ်ဘူးနော်ယောဂီရဲ့နိဗ္ဗာန်ယောဂီအာထုတ်နေစဉ်မှာအာထုတ်နေစေအချိန်ခါကာလမှာဖြစ်တဲ့ဖြစ်ထိုက်တဲ့ဉာဏ်တွေဖြစ်လာတဲ့အချိန်လေးမှာယောဂီရဲ့ဖော်မပြနိုင်လောက်တဲ့ချမ်းသာမှုမျိုးဖြစ်ပါတယ် အဲ့ဒီချမ်းသာမှုမျိုးလေးကိုခုဘုန်းကြီးတို့ယောဂီများတွေ့အောင်ရှာဖို့လိုအပ်ပါတယ်အဲ့ဒီလိုတွေ့အောင်ရှာတဲ့အခါမှာဘုန်းကြီးများခုလမ်းပြပေးတဲ့မဟာသတိပဋ္ဌာန်ဝိပဿနာမေခင်တရားများကို အချိန်နဲ့တပြေးညီအချိန်နဲ့တပြေးညီဆိုတာဒီဝတ္တစင်္ဂမေနနိတ္တဇာယ အာဝရဏိယေဟိဓမ္မေဟိစိတ်တပတိသောတိဆိုတဲ့အတွက်တနေ့လုံးအချိန်နဲ့တပြေးညီထိုင်ဣရိယာပုနဲ့ရှုမှတ်ဈဉ္ဉံဣရိယာပုနဲ့ရှုမှတ်မပြတ်ရှုမှတ်အထုတ်ဒီတိုင်းပဲညာပိုင်းအချိန်မှလည်းပဲညင်ဥရညင်လေရမိုးတော့ရအချိန်ကိုနားပြီးတော့ကြံတဲ့အချိန်တွေကိုယောဂီပုဂ္ဂိုလ်များတတိဥစည်းတဲ့စိတ်ကလေးနဲ့မပြတ်ရှုမှတ်ပွားများအားထုတ်လို့ နိဝရဏတရားတွေဘုန်းကြီးဒီနေ့ဟောသွားတယ်ကာမေသန္တပြပါဒထိနမိတ်ဥဒိစ္စကုက္ကုစဝီဇိကိစ္စဆိုတဲ့ဒီနိဝရဏတရားတွေကင်းသွားလို့ရှိရင်အဲဒီမှာစိတ်တဝိတုဒ္ဓိဖြစ်နိုင်ပါတယ်စိတ်တဝိတုဒ္ဓိဖြစ်ပြီဆိုရင်အမှန်တဘာဝကိုသိမြင်နိုင်တဲ့ဒိဋ္ဌိဝိတုဒ္ဓိဖြစ်တော့တာပါ စိတ်စင်ကြယ်သွားတာ ਨੇ အသိအမြင်တွေဟာလည်းစင်ကြဲလာပါလိမ့်စိတ်မစင်ကြဲသေးရင်အသိအမြင်လည်းမစင်ကြဲသေးပါဘူးအဲ့ဒီတော့အဓိကစိတ်စင်ကြဲဖို့အဲ့ဒီစိတ်စင်ကြဲဖို့ဆိုတာနိဝရဏတရားတွေကင်းဖို့အကုသိုလ်တရားတွေကင်းဖို့လောဘဒေါသမောဟစတဲ့ကိလေသာတွေမဝင်နိုင်အောင်အမြဲတမ်းတတိဥစည်းတဲ့စိတ်ကလေးနဲ့ ထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျောင်းရင်ဖြစ်စီပေါ့အဲ့ဒီဣရိယာပုတိုင်းမှာ ရှုပွားအားထုတ်နေလို့ရှိရင်ဒီနိဗ္ဗာန်တရားတွေဝင်ခွင့်မရနိုင်တော့ပါဘူးအကုသိုလ်တရားတွေလည်းဝင်ခွင့်မရနိုင်တော့ပါဘူးအဲ့ဒီအချိန်မှာရှုမှတ်စိတ်ကြီးတွေစင်ကြယ်နေတဲ့အခါမှာအမှန်တဘာဝသိတယ်အမှန်တဘာဝလေးတွေသဘောတရားလေးတွေကိုသိတယ် ဉာဏ်တွေဖြစ်ပေါ်လာပါလိမ့်မယ်အမှန်သိတဲ့ဉာဏ်ဆိုတာကတမာဒိဋ္ဌိဉာဏ်ပေါ့အသိဉာဏ်စင်ကြယ်သွားပြီသောသောငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အဲ့ဒီအတိဇွဲအမြင်ဇွဲတွေပေါ့ဒီအစွဲတွေကိုကင်းပြောက်ပြီးတော့တကယ်တဘာဝယုတ်တရားနံတရားတွေကိုကိုယ်တိုင်ဉာဏ်နဲ့တည်းထိတွေ့လာ အဲ့ဒီသဘာဝယုံနာကိုတွေ့ပြီဆိုရင်ဟိုဘက်ကတေကတဆိုတဲ့ဖြစ်မှုပြင်းမှုပေါ်မှုပြောင်းမှုသဘောလေးကိုယောဂီပုဂ္ဂိုလ်ရှင်းရှင်းလင်းလင်းဉာဏ်နဲ့တွေ့သိလာလိမ့်မယ်ဒီကိအမှန်တဘာဝလေးကိုမသိသေးသမျှတော့ဟိုဘက်ကအဖြစ်နဲ့အပြက်ကိုသိဖို့ဆိုတာမလွယ်သေးပါဘူးဒါကြောင့်တဘာဝလက္ခဏာဆိုတဲ့ ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကပ်ပြီးတည်နေပြီဆိုရင်မှတ်စရာအာယုံလေးရဲ့အလယ်ပိုင်းကိုသိသွားတယ်။အဲဒီလိုသိနေရင်သဘာဝလက္ခဏာတွေထင်လာတယ်။ယုတ်တရားနန္တရားတွေသဘောပေါက်သွားတယ်။အဲဒီကနေဆက်လက်ပြီးရှုတဲ့အခါကျတော့အစအလယ်ဆုံးသင်္ကတလက္ခဏာ ရှုမှတ်စရာအာယုန်လေးရဲ့အစာပိုင်းလယ်ပိုင်းဆုံးပိုင်းစာပိုင်းလယ်ပိုင်းဆုံးပိုင်းကိုယ်စိတ်ကဘယ်မှမသွားတော့ဒီပေါ်မှာပဲဒဇင်တရန်လေးမစိတ်ကြီးကပ်ပါနေတဲ့အခါအစလေဆုံးစလေဆုံးကုန်ပြီဒီတဲ့တတိယသမารီအားတွေကောင်းလာတဲ့အခါကလည်းကြတော့အစာပိုင်းနဲ့အဆုံးပိုင်းအစာပိုင်းနဲ့အဆုံးပိုင်းဖြစ်တဲ့တမညာလက္ခဏာအဲ့ဒီတမညာလက္ခဏာလေးဖြစ်ပေါ်လာပြီဆိုရင်တော့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာ ဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှုပီတိတွေရရှိပါလိမ့်မယ်ဓမ္မပီတိဒုက္ခံတိတိဆိုတဲ့အတိုင်းဓမ္မပီတိတရားနဲ့ဆက်ရှင်တဲ့နှစ်သက်ဝမ်းမြောက်မှုပီတိဒုက္ခံတိတိအဲ့ဒီချမ်းချမ်းသာသာနဲ့ထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျှောင်းရင်ဖြစ်စီယောဂီပုဂ္ဂိုလ်ကဘယ်ဣရိယာပုနဲ့ပဲရှုရှုပင်မဆင်းရဲပြီးတော့ နိုင်ပြည့်အောင်အဲ့ဒီမှာသိခံပြီးတော့ရှုနေရတာရဲ့လို့မရှိတော့ဘူးထိုင်ပြီးရှုနေရင်လည်းပဲအချိန်လေးဘယ်လိုကုန်သွားမှမသိဘူးခဏလေးလို့ထင်ရတယ်တနာရီဈဉ္ဉံလျှောက်ပြီးရှုနေရင်လည်းပဲအဲ့ဒီဈဉ္ဉံအာယုန်ထဲမှာရှားတယ်လို့မထင်ဘူးတခဏလေးပဲတခါတည်းမှာဟိုဒီဘက်ကအထိုင်အချက်ပေးနေတဲ့အတန်ဒီတော့ကိုယ်စိတ်တဲ့ကိုယ်အာယုန်ထဲမှာမရောက်တော့ဘူး အဲဒီလိုဈဉ္ညာအာယုန်ထဲမှာပဲချမ်းချမ်းသာသာနဲ့တဏှာကြီးမကနနာကြီးရှောက်နေတယ်ဒီလိုပဲရတဲ့ဣရိယာပုနဲ့ရှုမယ်ဆိုရင်လည်းဒီဣရိယာပုဟာအချိန်လေးဘယ်လို ကုန်လွန်သွားမှမသိဘူးဒါကြောင့်မို့ဓမ္မပီတိဆိုတဲ့နှစ်သက်ဝမ်းမြောက်မှုပီတိလေးဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသွားရမှာဖြစ်စီရရမှာဖြစ်စီထိုင်ရမှာဖြစ်စီလျောင်းရမှာဖြစ်စီဘယ်ဣရိယာပုနဲ့ပဲရှုရှု အဲ့ဒီမှာဓမ္မချမ်းသာလေးကိုယ်တိုင်ခံစားနေရလိမ့်မယ်အဲ့ဒီချိန်လေးမှာကိုယ်တိုင်ခံစားခွင့်လေးရနေလိမ့်မယ်အဲ့ဒီဓမ္မချမ်းသာလေးရဖို့ဟာယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဘယ်ဉာဏ်ကိုရမှဒီဓမ္မချမ်းသာလေးဖြစ်တာလဲဆိုရင်ဥဒယဘယဖြစ်မှုနဲ့ပြည့်မှုကိုသိတဲ့ဉာဏ်ဘာကိုသိတဲ့ဉာဏ်လဲ အဲ့ဒီဉာဏ်လေးရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဓမ္မပီတိတွေရနိုင်တယ်ဓမ္မရတ္တတရားရဲ့အရာသာတွေအဲ့ဒီမှာလာတွေ့လိမ့်မယ်ဘုန်းကြီးတို့သမထလန်းကပွားများအားထုတ်တဲ့ပုဂ္ဂိုလ်ဆိုရင်ဥပ္ပစာရတမာရိအဲဒီဥပ္ပစာရတမာရိဖြစ်ပြီဆိုတဲ့အချိန်မှာဒီဓမ္မပီတိတွေဖြစ်တာနေ့သိဝမ်းမြောက်မှုပီတိတွေအဲဒီမှာဖြစ်တော့တာ ဘုန်းကြီးတို့ဝိပဿနာလမ်းကရှုပွားအားထုတ်တဲ့ပုဂ္ဂိုလ်ကြတော့ဒီဥရိယဗျာဉာဏ်ကိုရောက်တဲ့အခါမှာဒီဓမ္မပီတိဖြစ်တော့တာနှစ်သိမ့်ဝမ်းမြောက်မှုဆိုတဲ့ပီတိပါမောဇ္ဇတွေအဲ့ဒီမှာဖြစ်လာတယ်။အဲဒီနှစ်သိမ့်ဝမ်းမြောက်မှုပီတိပါမောဇ္ဇတွေရနေပြီဆိုရင်တရားရှုမှတ်နေရတာအချိန်နေဘယ်လိုဘယ်လိုကုံသွားမှန်းကိုမသိလောက်ယောဂီပုဂ္ဂိုလ်ရဲ့ ဉာဏ်ထဲမှာရှုမှတ်နေရတာတခဏလေးတခဏလေးလို့ထင်ရတယ်။ဒါမှအချိန်လေးကြာတယ်ဆိုတာကိုသူစိတ်ထဲမှာမရှိတော့ခဏလေးလိုပဲထင်ရထိုင်နေဣရိယာပုနဲ့ပဲရှုရှုရက်တဲ့ဣရိယာပုနဲ့ပဲရှုရှုသွားတဲ့ဣရိယာပုနဲ့ပဲရှုရှု နောက်ဆုံးလျှောင်းတဲ့ဣရိယာပုနဲ့ပဲရှုရှုခြင်းတဲ့ဣရိယာပုနဲ့ရှုအဲ့ဒါမှတိတ်ကို ရှုမှတ်နေရတာချမ်းချမ်းသာသာနဲ့အချိန်တွေကိုလွန်မြောက်သွားစေတယ်။ဒါဥရိယဘုရားဉာဏ်ကိုဖြစ်ပြီဆိုရင်ဒီပိဋိပါမောဇ္ဇတွေဖြစ်တယ်။ဒါကြောင့်ဩဘာတိစေဝဉာဏ်နေစပိဋိယာစဝိကံပတိပတ္တရိယာဒုခေစေဝယေဟိစိတ်တံဘဝေတိတိအတိမောခေစပက္ခေဥပဌာနေစကံပတိ ဥပေက္ခဝဇနာယသဥပေက္ခာယနိကံတိယအဲ့ဒီ10မျိုးဒီဥရဗျာဉာဏ်ကို ရောက်ပြီဆိုရင်အဲ့ဒီအတိဒူးတွေဖြစ်လာနိုင်မယ်အတွေ့ဒူးတွေဖြစ်လာနိုင်မယ်ဒီဥရဗျာဉာဏ်ရောက်လို့ဖြစ်မှုပြမှုသဘောလေးသိပြီးတော့အဲ့ဒီပုံမှာပဲယောဂီရဲ့ရှုစိတ်လေးကမြဲနေဒီဝရဏတရားတွေမဝင်နိုင်တော့ အဲ့လိုမြဲနေတဲ့အချိန်လေးမှာစိတ်တွေတည်ငြိမ်မှုတွေအားကောင်းလာစိတ်ထဲမှာနိဗ္ဗာန်တရားတွေလည်းကင်းနေတယ်အကုသိုလ်တရားတွေလည်းကင်းနေတယ်ဆိုတော့စိတ်တွေကညင်နွမ်းနေသလားစင်ကြယ်နေသလားအဲဒီမှာစိတ်တွေစင်ကြယ်နေတဲ့အခါကျတော့စိတ်ကြည်တော့ခန္ဓာကိုယ်လက်ပတ်နေတဲ့သွေးတွေကလည်းပဲဘယ်လိုနေလဲကြည်လင်းလာတယ်ခန္ဓာကိုယ်လက်ပတ်နေတဲ့သွေးတွေကြည်နေနေပြီဆိုရင်မိမိတို့ ရုပ်ဆိုးယုံညံ့နေရုပ်ဆိုးယုံညံ့နေကင်းပြောက်ပြီးတော့ရုပ်ကောင်းရုပ်တန်နေဖြစ်လာရုပ်တွေဟာကြည်လင်ပြီးတော့ဒီခါလဲဝါဝင်းလာအသားရည်ကအကုန်လုံးဝါဝင်းပြီးတော့ကြည်လင်နေဒီယောဂီကအမှတ်မလွတ်တဲ့အတွက်ကြောင့်အာယုမစိတ်လေးနဲ့မှတ်နေလို့သူ့မျက်နှာလေးဟာအင်ဒရီလေးနဲ့ရနေပြီမဲ့သူ့ရဲ့အသားရည်ကဝါဝင်းနေကြည်လင်နေတယ် အဲ့ဒီလိုကြည်လင်းနေတယ်ဆိုတော့အားကောင်းရင် အားကောင်းသလောက်ပေါ့စိတ်ဆင်ခြင်မှုတွေအားကောင်းရင်အားကောင်းသလောက်ဟောဒီခန္ဓာကိုယ်ရဲ့အရေးစင်းတွေကလည်းကြည်လင်ပြီးတော့တင့်တယ်လာအဲ့လိုတင့်တယ်လာတဲ့အခါမှာတရားရှုမှတ်တဲ့အချိန်မှာယောဂီပုဂ္ဂိုလ်ဟာရှုမှတ်စရာအာယုံကလည်းပဲခန္ဓာမှာပဲရှိတော့တယ်တခြားအပြင်ပဗေဒဓာတ်တွေကိုသိရှုစရာမရှိတော့ အဲ့ဒီခန္ဓာထဲမှာပဲပေါ်တဲ့အာယုံလေးကိုရှုနေရတဲ့အချိန်မှလည်းပဲကိုယ့်ရဲ့ပတ်ဝန်းကျင်တစ်ခုလုံးဟာလင်းနေတယ်လို့ထင်ရတယ်။အလင်းရောင်ကြီးထဲမှာကိုတယောက်တည်းလို့ထင်ရတယ်။ကိုယောဂီတွေကြည့်လို့အများကြီးခမ်းပါထဲမှာအပြည့်ထိုင်နေပေမဲ့ကိုယ့်ရဲ့ပတ်ဝန်းကျင်ဟာဘယ်မှမရှိဘူးလင်းနေတယ်။ကိုယ်လည်းဘယ်နေရာမှာရောက်နေတယ်ဆိုတာမသိဘူး အချိန်ရနဲ့ဘယ်အချိန်ဆိုတာမသိဘူးကိုတယောက်တည်းမှာအလင်းရောင်ကြီးထဲမှာကိုတယောက်တည်းမှာထိုင်နေတာလေးကိုကိုအာယုန်ထဲမှာမြင်နေတာဒါဟာဘုန်းကြီးတို့ယောဂီများစိတ်တည်စင်ကြယ်နေတဲ့အခါကလာကြတော့ကိုယ့်ရဲ့ခန္ဓာကိုယ်ကအပြင်ကနေအလင်းရောင်တွေထိုးလာတာမဟုတ်ဘူးကိုယ့်ရဲ့ခန္ဓာကိုယ်ကအလင်းရောင်တွေဖြာထွက်နေညညမှာဆိုရင် အဲ့ဒီစိတ်စင်ကြယ်မှုအားကောင်းတဲ့ပုဂ္ဂိုလ်များကိုယ်ခန်းလေးတွေနဲ့ကိုယ်ခန်းလေးတွေအိတ်ကြတယ်အဲ့လိုအခန်းလေးတွေကိုစီထားပဲမှန်ကန်းလေးတွေကတကားပေါက်ကမှန်ပေါက်လေးတွေစသည်ပေါ်ထပ်တတ်ထားတယ်ဆိုရင်အဝေးကနေမြင်ရတဲ့ပုံကိုယ်တွေကအဲ့ဒီခံမီးထွန်းထားတယ်မီးနှင်းနေတယ်လို့ထင်ရတယ်မီးထွန်းထားတာမဟုတ်ဘူးမီးနှင်းနေတာမဟုတ်ဘူးသူ့ရဲ့ခန္ဓာကိုယ်ကလင်းရောင်တွေထွက်တယ် အဲဒီမှာအခန်းထဲမှာအလင်းရောင်တွေထွက်နေတာအိယာဘဝကနေလှမ်းပြီးတော့ပြက်ကလေးချိတ်ထားတာကြည့်လိုက်ရင်တောင်မှပြက်ကလေးရဲ့ရက်တွေအကုန်လုံးမြင်အဲဒီလောက်စိတ်စင်ကြဲနေပြီဆိုရင်ခန္ဓာကိုယ်ရဲ့အရေးစင်းနေရလည်းပဲစင်ကြဲပြီးတော့ကြည်လင်ပြီးတော့အလင်းရောင်တွေထွက်တယ်ဒါအားကောင်းရင်အားကောင်းသလောက်နော် စိတ်စင်ကြဲမှုအားကောင်းရင်အားကောင်းသလောက်ဒီခန္ဓာကိုယ်ရဲ့အလင်းတွေကဖြားနေတယ် တခါတရံမှာရှိတဲ့တွေကနေပြီးတော့စလိုင်မီးမောင်းထိုးတယ်လို့အလင်းရောင်ကြီးထိုးထားတယ်လို့ထင်ရတခါတရံမှာဒီကနေပြီးအလင်းရောင်ကြီးရှေ့ကိုပြေးနေတယ်လို့ပတ်ဝန်းကျင်မှာပြေးနေတယ်လို့ထင်ရယထာဩဘာတစိတ်ရဲ့စင်ကြယ်နေမှုကြောင့်ယုံနာအဖြစ်ပြသဘောလေးကိုကောင်းကောင်းဉာဏ်သက်ဝင်ပြီးသိနေတဲ့ပုဂ္ဂိုလ်ဟာစိတ်တွေကတခြားတစ်ပါးကိုလွင့်တာပြန်တာမရှိတော့ဘူးအခုဘုန်းကြီးပြောပြတာဟာ စိတ်လွင့်နေတဲ့ပုဂ္ဂိုလ်နိဗ္ဗာန်တရားတွေပြန့်လွင့်နေတဲ့ပုဂ္ဂိုလ်ပြောတာမဟုတ်ဘူးနော်စိတ်စင်ကြယ်နေပြီဆိုတဲ့ပုဂ္ဂိုလ်ပြောတာစိတ်စင်ကြယ်ပြီဆိုရင် မှတ်စိတ်ကြီးတယ်ဘာစိတ်မှမရှိတော့အဲ့ဒီစင်ကြယ်နေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာခုပြောတဲ့ဩဘာတအလင်းရောင်ကြီးဖြစ်တာဘာဝဉ္ဇဉ်တစ်ခုလုံးလင်းနေတယ်အဝေးကနေလင်းရောင်ကြီးထိုးထားသလိုဖြစ်တယ်အဲ့ဒီခါကျတော့ကိုဟာဒီအလင်းရောင်ကြီးတဲ့ရောက်နေတဲ့အခါ ကိုယ်ကိုယ်ကိုနိဗ္ဗာန်ကို ရောက်နေပြီလို့စိတ်ကမှတ်ထင်နေတတ်တယ်အဲဒီလိုမှတ်ထင်နေပြီဆိုရင်ဒီပုဂ္ဂိုလ်ဟာမှားနေပြီကိုယ်ကိုယ်ကိုတရားတွေ့နေပြီလို့ထင်ပြီးတော့ရှေ့ကိုမတက်မတက်နိုင်တော့နောက်ပြီးတော့ရှုတဲ့အခါမှာလည်းဉာဏ်နေစရှုစရာအာယုန်တွေကိုလည်းပဲပေါ်လာသမျှအာယုန်တွေကိုတခါတည်းမလွှဲအောင်ရှုနိုင်တယ် ဟိုကအာယုံလေးပေါ်လိုက်မှန်လိုက်ပြတ်သွားလိုက်ဟိုကအာယုံလေးပေါ်လာလိုက်မှန်လိုက်ပြတ်သွားလိုက်ဟိုကအာယုံလေးရောဒီကမှတ်သိစီလေးရောတစ်ခါနဲ့အတွဲလိုက်အတွဲလိုက်ပဲပြတ်သွားလိုက်နောက်ထပ်အသစ်ဖြစ်ပေါ်လာလိုက်ပြတ်သွားလိုက်နောက်ထပ်အသစ်ဖြစ်ပေါ်လာလိုက်ပြတ်သွားလိုက်နောက်တခြားကြည့်လို့ရှုနေရင်ကတခြားနေရာလေးကအတန်လေးကြားလိုက်တယ်ဆိုကြားတယ်ရှုလိုက်တယ်ဟိုကသားတဲ့အတန်လေးကလည်းပြတ်သွားလိုက်အကုန်လုံးကိုရှုနိုင်နေတယ်ဉာဏ်ကအင်မတန်ထက်မြက် အဲဒီတော့ဉာဏ်တွေကထင်မြဲပြီးတော့ဒီမှာအလင်းရောက်နေဖြစ်ရှုတိုင်းရှုတိုင်းကလည်းပဲဘယ်ဟာကိုပဲရှုရှုခန္ဓာကပေါ်တဲ့အာယုံပဲရှုရှုဝေဒနာကိုပဲရှုရှုဘေးကအတန်လေးကြားလို့ကြားတာကိုပဲရှုရှုရှင်တာရှုဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြနေတဲ့သဘောပဲသူသိနေတယ်အဲဒီလိုသိနေတဲ့အခါကလည်းကြတော့မြတ်စွာဘုရားကတဗ္ဗေသင်္ခါရအနိစ္စမြဲတယ်ဟောသလားမမြဲဘူးဟောသလား အခုယောဂီကကိုယ်တိုင်ရှုနေတဲ့အခါကျတော့မြဲတာတွေ့သလားမမြဲတာတွေ့သလားဒီလိုဆိုရင်ဘုရားဟောတဲ့ကိုယ်ရင်းနဲ့ကန့်ညီသလားမကန့်ညီဘူးလားဘုရားဟောတဲ့ကိုယ်ရင်းနဲ့ကန့်ညီနေရင်ဝမ်းသာမလားဝမ်းနည်းမလားအဲ့ဒီမှာပိဋိပါမောဇ္ဇအဲ့ဒီမှာဖြစ်တာတခါတော့ဝမ်းသာမြတ်စွာဘုရားပွင့်ထုံးပေါ်ပေါက်တယ်ဆိုတာ မှန်တယ်လွန်ခဲ့တဲ့2500ကျော်စီကငါတို့ပွင့်ထုံးပေါ်ပေါက်တော်မူခဲ့တယ် ဒီတရားတွေကမြတ်စွာဘုရားဟောတဲ့တရားဆိုတာမှန်တယ်မြတ်စွာဘုရားရဲ့တပိသတန်ခါတော်ဆိုတာမှန်တယ်အဲ့ဒီမှာဘုရားတရားတန်ခါပေါ်မှာအမှန်ကိုဒီမှာယုံနာရဲ့ဖြစ်ဖြစ်သဘောကိုကိုယ်တိုင်ဉာဏ်နဲ့တွေ့ဘုရားဟောနဲ့ကန့်ညီနေတာ တွေ့ရတဲ့အခါကျတော့ယရဏသုံးပါးရဲ့ပုံမှာကြည်ညိုမှုတွေဟာအာသေးသွားသလားအာကောင်းလာလားပိုပြီးအာကောင်းလာတယ်အဲ့ဒီလိုတရားတွေ့လာတဲ့ပုဂ္ဂိုလ်ဟာယရဏသုံးပါးပုံမှာသိကြည်ညိုတယ် ကြည်ညိုမှုတွေအားကောင်းလာတချို့ကကိုယ့်ကိုယ်ကိုလည်းပဲတရားတွေရနေပြီကိုယ့်ကိုယ်ကိုလည်းသောတာပန်ဖြစ်နေပြီဒါပေမဲ့ယဟန်တန်ဃာတွေကိုကိုယ်လောက်မှတရားမရဘူးဆိုပြီးတော့အထင်မြင်သေးတယ်ဆိုတာတကယ်တရားစစ်တရားမှတွေ့လို့လားမတွေ့သေးလို့လားမတွေ့သေးလို့ဒါပဲဒါမှတ်ကြောက်ပဲဘုန်းကြီးတို့ယောဂီများတကယ်ကိုဒီမှာဝိပဿနာဉာဏ်ရင်းနဲ့တွေ့နေတဲ့ပုဂ္ဂိုလ်ကတောင်မှယနာသုံးပါးပုံမှာကြည်ညိုမှုတွေလင်းအားကောင်းလာသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ပိုပြီးအားကောင်းမှာပေါ့ အခုတာမန်ဒီမှာဥရိယဘယဖြစ်မှုပြမှုသိတဲ့ဉာဏ်လေးနဲ့ဘုရားဟောတဲ့ကိုယ်တွင်းနဲ့ကန့်ညီနေတာကိုတွေ့ရင်တောင်မှဘုရားပွင့်တယ်ဆိုတာမှန်တယ်ဘုရားဟောတဲ့တရားဆိုတာမှန်တယ်အတင်းယုံကြည်မှုတွေအားကောင်းတယ်ဒါဘုရားရှင်ရဲ့တပိသားတန်ဃာတော်ဆိုတာမှန်တယ်အဲ့ဒီနေ့ယရဏသုံးပါးပုံမှာကြည်ညိုမှုတွေတွေ့အားကောင်းတာဒါကြောင့်မို့ယောဂီများရဲ့ဒီမှာပီတိ ရားဟောတဲ့ကိုယ်တွင်းနဲ့ကန့်ညီတဲ့ခါကျတော့ပီတိတွေဖြစ်တယ်အဲ့ဒီပီတိမှာ၅မျိုးရှိတယ်ခုရကပီတိခဏိကပီတိအောက်ကတိကပီတိဥပ္ပေကပီတိဖရဏပီတိပီတိဘယ်နှမျိုးလဲ၅မျိုးခုရကပီတိဆိုတာကယသိမွဉ္ဇဉ်လေးထယသိမွဉ္ဇဉ်လေးခန္ဓာမှာယသိမွဉ္ဇဉ်လေးဖြန်းဆိုထခဏိကပီတိဆိုတာတစ်ချိန်နဲ့မကဘူးခဏခဏ ထက်ကတက်ကခဏခဏကြည်သိမှုကြီးနေခုနေရာကဖြန်းနေဖြစ်တယ်ဒီနေရာကဖြန်းနေဖြစ်တယ်ပီတိတွေဖြစ်ဘုဝေကပီတိဘုဝေကပီတိကြတော့ဟောခန္ဓာကိုယ်ကြီးတစ်ခုလုံးကိုလွှမ်းခြုံသွားသောလားအားကောင်းလာတဲ့အခါကျတော့ကြည်သိမှုကြီးတွေဖြန်းဆိုတစ်ခုလုံးကြည်သိမှုကြီးတွေခံလဲထန်ခုရကပီတိခဏိကပီတိအောက်ကန္တိကပီတိအောက်ကန္တိကပီတိဆိုတာကျင်သမွင်းချင်းတွေဒီကိုယ်လုံးထပ် ဥပေကပီတိဆိုတာခန္ဓာကိုယ်ကြီးပါအပေါ်ကိုကျွတ်ပြီးတဲ့တကယ်ဒီဥရိယဗျာဉာဏ်ကိုတကယ်တမ်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာကျမ်းနဲ့တကယ်မိမိထိုင်နေတဲ့အထိထိတယ်တော့မထင်ဘူးခန္ဓာကိုယ်ကြီးကပေါ့နေလို့လားလေးနေလို့လားပေါ့နေလို့တကယ်ကြိုးစားကြည့်တကယ်လုပ်ကြည့်တကယ်ဖြစ်တယ်တကယ်သိတယ် ကျမ်းနဲ့ထိနေတယ်ကိုမတင်ဘူးခန္ဓာကိုယ်ပေါ်ကိုကြွတယ်အဲ့လိုခန္ဓာကိုယ်ကပေါ်ကိုကြွတယ်နေတော့ဝေဒနာတွေဆိုတာရောထင်ရှားသေးတယ်မထင်ရှားတော့ဘူးဒီမှာကြွပေါ့တယ်အဲ့ဒီသဘောလေးသိနေတဲ့အခါကျတော့တဏှာကြီးဆိုတဲ့အချိန်လေးဟာသူ့အတွက်ကြားတယ်ထင်သလားမြန်းတယ်ထင်သလားသိဉာဏ်တော့ခဏလေးလို့ထင်အဲ့ဒီမှာခဏလေးလို့ထင်ရတယ်အဲ့ဒီကျတော့တဏှာကြီးတဏှာကြီးကွတဏှာကြီးစသည်ဖြင့်အဲ့ဒီမှာ အထိုင်ဣရိယာပုကိုခိုင်ခိုင်မြဲမြဲကြီးထိုင်နေသွားတယ်ခန္ဓာကိုယ်ကြွရတော့ဘုန်းကြီးမင်းတို့မာစီသာသနာရိတ်တာမှာဘုန်းကြီးယဟန်ရှစ်ဝါအရာလေးမှာရိတ်တာကိုရောက်ပါတယ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာယဟန် ရှစ်ဝါအရာမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တတော်ဝင်တတော်ထွက်တတော်ဆင်းတတော်တက်ဆိုတာလူတရားတွေရှားပြီးတရားတွေအားထုတ်တယ်ဆိုတဲ့ မာဇီဆရာတော်ဘုရားရဲ့အထုပ်ပတ်တိလေးကိုဘုန်းကြီးဖတ်မိတဲ့အခါအဲ့ဒီမှာကြီးညိုစိတ်တွေဖြစ်ပြီးတော့ဩဆရာတော်ကြီးဟာဘုန်းကြီးတခါမှမတွေ့ဘူးပေါ့ယဟန်ဘုံကငယ်ငယ်ယဟန်ရှစ်ဝါဆိုတာအင်မတန်ငယ်သေးတာပဲငယ်သေးတဲ့အချိန်လေးမှာတောင်ကြည်စမ်းတပေတုံးသင်္ကန်းသုံးတယ်နဲ့ထွက်ထွက်သွားတယ်သူများလိုကြီးမှတန်ဝေကနဲ့ထွက်သွားတာမဟုတ်ဘူးတကယ်ကိုငယ်ငယ်လေးကတရားကိုတကယ်မြန်လို့တဲ့ပုဂ္ဂိုလ်ကို ကိုဘုန်းကြီးလည်းပဲကိုလည်းပဲဒီနေ့ရဟန်းရှိဝါရဒီရဟန်းရှိဝါရမှာမှာဆရာတော်ကြီးထံမှာဥပနိတ္တယခံပြီးတော့သွားတရားအထုတ်မယ်ဆိုပြီးတော့ဘုန်းကြီးကသွားအထုတ်တယ်အဲဒီလိုအထုတ်တဲ့အချိန်မှာဘုန်းကြီးတို့အထုတ်မဲ့တန်ဃာတော်များနဲ့မြို့သားများအထုတ်မဲ့ဓမ္မယုံကြီးအဲ့ဒီဓမ္မယုံကြီးကဒေါ်ကျွေဓမ္မယုံလို့ခေါ်ပါဒေါ်ကျွေကနေပြီးတော့လူဒန်းတာ အဲ့ဒီမှာလူတန်းနေစဉ်မှာခွေယူကြိုက်လို့ခွေလုံးသွားရှာတယ်ဒါမှမဟုတ်ခွေယူဆိုရဲကြောက်စရာကောင်းတယ်နော်အဲ့ဒီမှာသာကနာဘုရားတော်ကယန္တမျိုး၅ပါးဒကမာကြီးတယောက်ကသုံးခံလာတဲ့ကိုရင်တွေဥစဉ်တွေကိုသူကမေ့မေ့နေသူသိကျင်တာအဲ့လိုမေးမေးနေတော့ကိုရင်လေးဥစဉ်လေးရတယ်ကိုစာကိုတင်နေရတာသူမေးတာတွေပဲဖြေနိုင်မလဲ မဖြစ်နိုင်တော့အဲ့ဒီအိမ်ကိုကိုရင်နေရလဲဆုံးကမသွားဘူးဦးစင်းနေရလဲဆုံးကမဝင်ဘူးကွင့်ကွင့်သွားကြတယ်ကွင့်ကွင့်သွားတော့တောဟရောက်စားတောဟရောက်စားအဲ့ဒီမှာဦးစင်းတစ်ပါးကိုဆုံးကရင်မလို့တော့အရှင်ဘုရားအဲ့ဒီအိမ်ခွာကြွအဲ့ဒီဆုံးလောက်တယ်ဘုရားပုဂ္ဂိုလ်တွေတွန့်ပေးလိုက်အဲ့ဒီကြွဆိုတော့တွန့်ပေးလိုက်တော့ဒါနဲ့ကိုရောကလည်းအဲ့ဒီမဆုံးကကြွဟိုကလည်းပဲ ခုံလေးပေါ်မှာခင်းထားပြီးတော့ဇဝဲခုံလေးနဲ့အဲ့ဒီမှာဆွမ်းအုပ်လေးတင်ထားပြီးတော့ဆွမ်းလောင်းတယ်နေရ၃ရက်လောက်နေတဲ့အခါကလည်းကြတော့ရှင်ဗျာတဲ့တပည့်တော်မသိတာလေးရှိလို့မေးတယ်ဟိုကဦးစင်းကလည်းဟောမေးပါမေးပါပေါ့တပည့်တော်ရန်သူမျိုး၅ပါးကိုမေ့နေတယ်ဗျာအဲ့ဒါရှင်ဗျာများသိရင်တပည့်တော်လေးအဲ့ဒါလေးသိကြလို့ပါအဲ့ဒီမှာရန်သူမျိုး၅ပါးကိုဦးစင်းကတွေ့ပြတယ် ရေဗျာတက္ကမကြီးအဲဒီမှာရေကလည်းပဲရန်သူပဲမသုံးတတ်ရင်ရန်သူသုံးတတ်ရင်အဲသုံးတတ်ရင်လည်းမိတ်ဆွေပဲပေါ့ရန်သူပဲမီးဗျာမီးရလည်းပဲတက္ကမကြီးကိုသုံးတဲ့တဲ့ဟာတဲ့တာမတဲ့တဲ့ဟာကြတော့ကြည်သားမောင်မီးလောင်သွားရင်အကုန်လုံးကုန်မီးရလည်းရန်သူပဲသူသိတာလေးသူပြောနေတာပေါ့လေကိုတော့ဟောဘယ်တော့မှပဲတက္ကမကြီးရဲ့ကြည်သားမောင် မိတိလာမှာမိတွေလောင်သွားတယ်။အိမ်ဒီမှာဘလောက်ပါသွားတယ်လူတွေတောင်မှအဲ့ဒီမှာတည်ကြကြတယ်။ဒါရန်သူပဲဒီမှာကြီးရဲ့သူကပြောတာ။မင်းကမင်းစုမင်းရဲ့နဲ့တွေ့ပြီဆိုရင်လည်းအဲ့ဒီမင်းကအကုန်လုံးပစ္စည်းဥစ္စာတွေအကုန်သိလူတွေဒုက္ခပြီးအဲ့ဒါလည်းပဲရန်သူပဲဒီမှာဒီမှာကြီးရဲ့။အခိုးဓမြဗျာ။အခိုးဓမြဆိုတာလေအဲ့ဒါရန်သူတွေပဲဒီမှာကြီးပြင်မှာဆိုရင်အကုန်လုံးပစ္စည်းယူရင်တော့ပေါ်တယ်မှာကြီးရဲ့လူပါတတ်သွားတယ်။ဥစဉ်ကလည်း သူသိတာလေးတော့သူလျှောက်ပြောတာဘဝမှာတခုကမေ့မေ့နေတဲ့ခါကျတော့လေးခုနဲ့တခါပြန်ပြီးဒီကမကြီးရေကနေရေပဲပြန်လှည့်ရပြန်တကယ်မီးပဲပြန်လှည့်ရပြန်တော့မီးလောင်တဲ့နေရာလေးလျှောက်ပြောနောက်ပြီးတော့မင်းနောက်ပြီးတော့တကူတည်းများဒီเจ้าလေးပြောအဲ့ဒီမှာဒီနောက်တစ်ခုကမေ့နေတော့ follow ကမရအဲ့ဒီ follow မရတဲ့အခါကျတော့ခွေးရရှိရဖြစ်သွားတယ်ဒီကမကြီးခွေးယူလဲရမ်း ဝိသုလည်းရန်သူပဲဒီမှာခုနတော့ကဒီကမဟိတောကြွေဓမ္မဝိပ္ပိစောင့်နေစဉ်မှာအဲ့မှာခွေးကိုက်လို့ဝေလောနာလေးနဲ့ပတ်သက်ပြီးပြောမိတယ်အဲ့တော့ဒီမှာမချင်းမနဲ့တဲ့ဒါဆိုသမီးဆိုပြောရမှာအဲ့ဒါမေ့နေတဲ့ကခွေးယူကောက်တယ်သူရှိရဲ့ခွေးမြင်လိုက်တော့ခွေးယူကောက်တယ်သွားပြည့်အောင်တော့ဖြစ်အောင်ဖြစ်အောင်ပြောသွားတယ်အဲ့တော့ဒီခွေးယူကဲလို့ကွယ်လွန်သွားတဲ့ခံကြတော့ပြန်ရှင်းတဲ့ သူ့ရဲ့ဒကာကြီးပေါ့ဒကာကြီးဦးအောင်ခင်တဲ့အဲ့ဒီဒကာကြီးဦးအောင်ခင်ကတကြိမ်မြင်ဘူးတာနဲ့သူ့မှာမှတ်မိလောက်တဲ့ရုပ်အင်္ဂါလက္ခဏာဖြစ်တယ်ဘုန်းကြီးတို့အဲ့ဒီချိန်တုန်းကဆိုရင်ညီကရိုးဆိုတဲ့ပုဂ္ဂိုလ်တွေမမြင်ဘူးလူမဲဆိုတဲ့လူတွေမမြင်ဘူးအဲ့ဒီတခါကြီးဥအောင်ခင်ကတခါလဲမဲမဲတုတ်တုတ်ဝောင်းဝါကြီးထောင်းထောင်းမောင်းတခါမြင်မှုလားလေအဲ့ဒီတခါကြီးကိုမှတ်မိတယ် လဲဟောမင်းမေအဲ့ဒီမှာဒကာကြီးဟာဒကမာကြီးဆောင်ရွက်သွားတာလေးကိုသူကွယ်သွန်းလွန်သွားတော့ဒီเจ้าကိုဘင်းဓမ္မယုံကြီးကိုပြီးအောင်ဆောက်ရှာအဲ့လိုဆောက်တော့အိမ်တောင်မပြန်တော့ဘူးเจ้าမှာပဲနေပြီးတော့အဲ့ဒီမှာပဲနေစရာလေးနေလုပ်ပြီးတော့အဲ့ဒီဓမ္မယုံကြီးကိုဦးစီးပြီးတော့ဆောက်အဲ့ဒီမှာဆောက်လို့တော့ပြီးပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီခေတ်ကပိုးလင့်မတင်ဘူးအဲ့ဒီမှာရှင်နံကြီးတုတ်တာကိုကျမ်းတယ်ရှင်နံကြီးတုတ်ပြီးတော့ပုတ်တယ် အဲဒီလိုဆိုတော့ဒကာကြီးကသူလှုပ်သားတွေနဲ့ခိုင်းရင်အဲဒီမှာဘုန်းကြီးတို့လည်းအဲဒီအကြောင်းပုံမှာတရားထိုင်ရအဲဒီဓမ္မယုံကြည်ပုံမှာတရားထိုင်တယ်တရားထိုင်တဲ့အခါမှာဒကာကြီးကတရားလျှောက်တဲ့အချိန်များအချိန်ရောက်ရင်သူကအနန္တမှာလာပြီးတော့ထိုင်တယ်ထိုင်ပြီးတော့တရားလျှောက်တာတွေဆရာတော်ကဟောပြတာတွေဒါတွေကိုသူနားထောင် ဒီဥစဉ်တွေကတရားလျှောက်တဲ့အခါမှာကိုကိုယ့်ရဲ့ကိုယ်တွေလေးတွေလျှောက်တာပေါ့လေအခုဒီဥရိယပယဉာဏ်မျိုးဒီဉာဏ်မျိုးရောက်တဲ့အခါကလည်းကြတော့ဥစဉ်လေးတွေကတပြီတော့ခန္ဓာကိုယ်ကြီးကကြွနေတယ်ဗျာဟိုချမ်းနဲ့လွတ်နေတယ်ဗျာသူအဲ့ဒီကိုယ်လေးကိုမှတ်တယ်မှတ်တာပြင်မဲ့ရောက်လာတယ်ဥစဉ်အဲ့ဒါသိကြရတာဥစဉ်ဖြစ်တယ်အဲ့ဒီကကြီးကဥစဉ်ဖြစ်တာသိကြရတာဩတကကြီးရဲ့ ယဟန်ဆိုတာကကိုယ်မှမတွေ့တဲ့မသိတဲ့တရားတွေကိုအတွေ့အထိလုပ်ပြီးတော့မပြောကောင်းဘူးလေပြောရင်ကျုပ်အပါရာဇိကလူဖြစ်မှာဒါကိုဖြစ်တဲ့အတိုင်းပြောတာပါအဲ့တော့ဒကာကြီးလည်းဒီမှာရိတ်တာနေရိတ်တာလည်းနေတာဘာထူးလို့လို့အဲ့တော့ဒကာကြီးကတရားဝင်ထိုင်မှဝင်ထိုင်ရင်ဒကာကြီးတွေ့ရမှာပေါ့ဦးစင်းလေးတွေကပြောတယ်ကဲဘုန်းကြီးတို့လည်းအဲ့ဒီချိန်ကဝင်နေတာဆိုတော့သိနေတယ်နောက်ဦးစင်းတစ်ပါးကလည်းပဲ ဒီတရားလျှောက်တဲ့အခါကလမ်းမှာသူ့ရဲ့ခန္ဓာကိုယ်လုံးဝခန္ဓာကိုယ်ဆိုတာမတင်ရှားတော့ဘူးဒီဖောင်းမှုပင်မှုလေးတစ်ခုပဲတင်ရှားနေတယ်ဒါလည်းပဲတကယ်ကိုဒီဥရိယဗျာညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်တန်ဖြစ်တယ်မှတ်စရာအာယုံလေးတစ်ခုလည်းပဲရှိတယ်တခြားပညာတရံပုံမှန်တရံကြီးပျောက်ပြီးတော့ပရမတ်လှုပ်နေတဲ့သဘောလေးပဲသူသိတယ်ဒါလည်းတကယ်ဖြစ်တယ်အဲဒီတော့ ဦးစင်းလေးကအဲ့လိုလျှောက်တော့သူကလည်းဒီကိုရိုလေးမှတ်ထားမှတ်ထားပြီးတော့ပြန်မေးတယ်ပေါ့ဦးစင်းတကယ်ဖြစ်တာဟုတ်တလားဒီလိုဖြစ်ရောဖြစ်နိုင်မလားဒီခန္ဓာကိုယ်ကြီးရှိနေတာဘယ်လိုလုပ်ပြောင်းမလဲသူကမေးတယ်အဲ့တော့ဦးစင်းလေးကလည်းပဲအမှန်တန်ပြောပြအဲ့လိုပြောပြရင်းနဲ့နောက်သူ့ကိုတိုက်တွန်းမှများတဲ့အခါကျတော့အားလုံးကတိုက်တွန်းကြတော့ဦးစင်းတွေကဝိုင်းတိုက်တွန်းတော့တခါကြီးလည်းတရားထိုင်အဲ့ဒီမှာတရားအထုတ်တဲ့အခါမှာ तू ကပြောရရင်ကတော့လူပြန်တော့ လူပြန်လို့ဆိုတော့သိလားမသိဘုန်းကြီးလူတွေသူကိုယ်၌ကဇာတပေတကြီးဇာတပေတကြီးဘုန်းကြီးလူတွေကြီးဆိုတော့အဲ့ဒီမှာဉာဏ်ကထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တော့ဒီတရားအထုတ်တာဘာမှမကြောက်ဘူးသူဘာမှမကြောက်ဘူးသူ့ရဲ့ခန္ဓာကိုယ်ကိုသူ့ဟာသူရှာမတွေ့တော့ဘူးဒီလောက်ကြီးမားတဲ့ခန္ဓာကိုယ်ယူအဲ့ဒီမှာသူလက်တွေခါအံ့ဩစရာပါလားတရားကအံ့ဩစရာပါလား သူ့လောက်ဒီခန္ဓာကိုယ်ကြီးပုတ်ကြီးလိုချထားတဲ့ခန္ဓာကိုယ်ကြီးရဲ့လုံးဝရှားမတွေ့ဘူးဒီခန္ဓာကိုယ်ကြီးကိုလုံးဝပြောင်းနေတယ်ဆိုတာသူကိုယ်တိုင်ဝန်ခံတယ်နောက်ပြီးတော့ခန္ဓာကိုယ်ကြီးတွေကြွနေတယ်ဆိုတာလည်းပဲသူကိုယ်တိုင်ဝန်ခံတယ်ဒီလောက်ခန္ဓာကိုယ်ကြီးဒီလောက်အကြီးကြီးရတယ်ဘယ်လိုလုပ်ပြန်ကြွနေပါလိမ့်နော်ကျမ်းနဲ့လုံးဝမတည်ဘူးဘာဖြစ်လို့ထင်ရှားနိုင်လဲဆိုတော့ तू ဟာအထိုင်ဖြစ်မှမဖြစ်တော့ဘဲနဲ့တနာရီနှစ်နာရီသုံးနာရီအဲ့လောက်ထိုင်နေတာကိုတွေ့ရတော့ သူကသူ့ရဲ့ခန္ဓာကိုယ်မှာဝေဒနာမထင်ရှားလို့သူထိုင်နေနေတာကိုတွေ့ရတယ်။အဲဒီမှာသူ ကိုယ်တိုင်ဒါကိုယ်တွေ့ဒီမှာဘလောက်ပဲခန္ဓာကိုယ်ကြီးနေနေဘလောက်ပဲဘာလုပ်နေနေတရားတကယ်တမ်းသာတမာတိဖြစ်သွားလို့တကယ်တမ်းဝိပဿနာဉာဏ်ပေါ်ပြီဆိုရင်အခုပြောတဲ့ခန္ဓာကိုယ်ကြီးတွေကြွတဲ့နေတာခန္ဓာကိုယ်ကြီးတွေပေါ်နေတာခန္ဓာကိုယ်ကြီးလုံးဝပျောက်ကင်းပျောက်ပြီးတော့လှုပ်နေတဲ့သဘောလေးသိနေတာလေအဲစောစောကပြောတဲ့အတိုင်းဘုန်းကြီးတို့ယောဂီတွေ အလင်းရောင်တွေထဲမှာကိုတယောက်တည်းရှိနေတာဒီဒါတွေဟာလုံးဝကိုဒီဉာဏ်ရောက်ရင်တွေ့ကိုတွေ့မယ်ယုံနာရဲ့အဖြစ်ပြက်သဘောလေးကိုကိုယ်တိုင်ဉာဏ်သက်ဝင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တွေ့ကိုတွေ့မယ်ဒါကြောင့်မို့ပီတိပီတိကဒီဥပေက္ခပီတိဖြစ်နေပြီဆိုရင်ခန္ဓာကိုယ်ရဲ့ကြွနေကျမ်းနဲ့ချီတော့လွတ်နေဘာဖြစ်လို့လဲဆိုတော့ခန္ဓာကိုယ်ရဲ့ပေါ့နေလို့လားလေးနေလို့လားပေါ့နေလို့ခန္ဓာကိုယ်ကြွနေပရဏာပီတိ ပရဏပီတိဆိုတာကတော့တကယ်မိထားတဲ့မျက်လုံးလေးတောင်ဖွင့်တောင်ကြည့်ကျင်တော့ဘုရားဆွန်းစားကြောင်းကဆွန်းစားကြောင်းပုံပေါင်းကြီးခေါက်နေတယ်တုံတုံခေါက်ကြားတယ်အဲ့ဒီကြားတဲ့အတန်ကိုလည်းပဲကြားတယ်လို့သိနေတယ်ဒါပေမဲ့အဲ့ဒီမှာဆွန်းထပ်စားခြင်းနဲ့စိတ်ဆန္ဒမရှိဘူးဒီပုံမှာပဲအဲ့ဒီမှာမျက်စုံလေးကိုဖွင့်ကုန်မကြည့်ကျင်တော့ဒီအမှတ်ကလေးကိုပဲတခါလော့အောင်ပါကိုနှမျောနေတယ်အဲ့ဒီလောက်ထိအောင်အမှတ်ဒီကောင်းသွားတယ် ဒါပီတိရဲ့သဘောဒါကြောင့်မို့ဒီပီတိပါမောက်စာလေးနဲ့ဖြစ်ပြီဆိုရင်ယောဂီဟာအထိုက်လျောက်ဓမ္မချမ်းသာလေးကိုကိုယ်တိုင်မတွေ့ရဘူးလားကိုယ်တိုင်တွေ့နေရတယ်အဲ့ဒီကနေပြီးတော့ဒီတိုင်းသာချမ်းသာနေတာကိုတွေ့ရရင်ယောဂီကကိုကိုကိုနိဗ္ဗာန်ချမ်းသာကြီးရပြီလို့ထင်သွားတယ်အဲ့ဒီအထင်မျိုးရောက်ရင်မှားတာလားမှန်တာလားမှားသွားပြီဒါမေချမ်းသာဘူချမ်းသာနိဗ္ဗာန်ချမ်းသာမဟုတ်သေးဘူး ဝိပဿနာ ချမ်းသာဘာချမ်းသာလဲဒါဝိပဿနာဥရိယဗျာဉာဏ်လေးအတွင်းမှာဖြစ်နေတဲ့ချမ်းသာအဲ့ဒီထူးခြားမှုလေးတွေဖြစ်နေတဲ့အခါမှာကိုကအဲ့ဒါကိုမဲ့လို့ထင်သွားတယ်အဲ့ဒါကိုနိဗ္ဗာန်လို့ထင်သွားတယ်အဲ့ဒီယောဂီကတော့မှားသွားတယ်တို့မဟုတ်ဆရာကလည်းပဲအဲ့ဒီဟာလေးကိုပဲအဲ့ဒီလောက်ချမ်းသာမှုလေးကိုတွေ့တာလေးကိုပဲမြင်တရားရပါပြီလို့ပြောလိုက်ရင်လည်းမှားတာလေ ဘုရားတို့မြန်မာနိုင်ငံမှာအဲ့ဒါတွေကများနေတယ်အဲ့ဒီဆုံးဖြတ်မှုတွေကများနေလူတွေကလည်းအဲ့ဒီဆုံးဖြတ်ချက်ကိုသိဖို့ကြတယ်ကျင်တတ်တယ်ဘုရားကျမ်းမှာတော့အိမ်ကျမ်းမှာဖြစ်ချင်ရဖြစ်ပဲဒီအများထဲမှာအဲ့ဒီလူများပြောလိုက်ပြီးတရားတွေ့သွားပြီဆိုလူကကျမ်းကိုမြည်ကြီးမထီတော့ကိုကိုကိုလည်းအထင်ကြီးပါအဲ့ဒီဘောပြောတဲ့ဘုန်းကြီးကိုလည်းသိကျင်တတ်ပြီးတော့သိကိုကြည်ညိုသွားတယ်ဒါပေမဲ့အိမ်ရောက်ရင်ကတော့သူထင်ရသူလုပ်တာတကယ်တရားနဲ့တွေ့တဲ့ပုဂ္ဂိုလ်ကဘလို့ဘယ်တော့မှသူ့ရဲ့တရားသဘောကပြောင်းလဲမှုမရှိဘူး ဒါကြောင့်ဒီဉာဏ်ရောက်သွားတဲ့ပုဂ္ဂိုလ်ဟာအင်တန်ချမ်းသာအင်တန်မြတီတွေဖြစ်တယ်။နောက်ပြီးတော့ဒီလောက်တင်လာဆိုတော့ပတ္တတိပတ္တတိဆိုတာကိုရောစေရောနေဘာဘူးဘာလောကမှာမဝင်တော့ဘူးယောဂီ။အဲဒီမှာချမ်းသာနေတယ်။ဒါကြောင့်မို့တချို့ဒီဥရိယဗျာဉာဏ်ကိုကောင်းကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေသူတို့တရားထုတ်ရတယ်သိချမ်းသာတယ်သိကောင်းတယ်ပြောတာနိ။အဲလိုပြောတော့ကြားတဲ့ပုဂ္ဂိုလ်တွေကဟုတ်ဟုတ်တယ်လို့ထင်တယ်။ ဘယ်လိုလဲပဲဒီလိုထိုင်ရကြနဲ့ချမ်းသာတယ်လို့ထင်တယ်တချို့ကသွားတယ်ဟိုဒီပန်းတယ်နော်သူတို့ပြောတဲ့ချမ်းသာဘယ်မှရှာမတွေ့ဘူးစိတ်တွေကထွက်လာဘူးပင်မနဲ့နော်ဘာလဲညောင်းလိုက်တာကြာရင်တော့မဖြစ်တော့ဘူးအဲ့တော့အမအဲ့ဒီပုံကိုရတဲ့ခါလဲ2ရက်3ရက်လောက်ထိုင်ပြီးတာနဲ့မှန်ကြည့်ဖြစ်တော့ပိန်သွားပြီအဲ့ဒီပါးကြပါအဲ့ဒါပြန်မဖြစ်တော့မယ်ဆိုတာစိတ်တွေကဖြစ်သွားတကယ်တမ်းတကယ်ဒီညာရောက်နေတဲ့ပုဂ္ဂိုလ်ကြတော့တကယ်ကိုတရားချမ်းသာသူကိုယ်တိုင်မတွေ့ရဘူးလား တွေ့နေရပြီသူကပတ္တိကိုရောစိတ်ရောငြိမ်းနေတယ်ကာယပတ္တိစိတ်တပတ္တိကိုရောစိတ်ရောငြိမ်းနေကာယလဟုတာစိတ်တလဟုတာကိုရောစိတ်ရောနှုညံ့အဲ့ဒီဒီအဖြစ်ပြက်ကိုသိလာတဲ့ဉာဏ်ရနေတဲ့ပုဂ္ဂိုလ်ဟာပြောဆိုတာနေတိုင်းတော့တိမ်မွေ့သွားတယ်ခိုးတော့ကလို့ဒီမဟုတ်မခံဆက်ဆက်ကြီးမလုပ်တော့ဘူးသူကသူတိမ်မွေ့သွားတယ်ကာယလဟုတာစိတ်တလဟုတာကိုရောစိတ်ရောနှုညံ့ပါကာယမူရဒစိတ်တမူရဒ ဟဲ့ကိုဝစေရောပေါ်ပါသွားတယ်ကိုဝစေရောမုရုဒနုညံ့သွားတယ်အဲ့ဒီလူကိုအပြောအဆိုတွေနေထိုင်နေနုညံ့ပြီးတော့သွားအဲ့ဒီပုဂ္ဂိုလ်ဟာတရားအထုတ်ပြီးတော့အိမ်ပြန်သွားရင်လည်းအိမ်မှာဟိုတုန်းကအစင်မပြေတာတွေတွေ့လို့ရှိရင်ပြောလိုက်ဆိုလိုက်အပြစ်တင်လိုက်ဆိုတာလုံးဝမရှိတော့အေးစီစီပဲဘာမှသူတို့ဘာကိုအပြစ်ရတယ်မပြောတော့ကိုယ့်ဟာကိုအေးစီစီကိုတရားလေးနဲ့ကိုအချင်းရရင်ရတယ်လို့ပဲနှလုံးသွင်းပြီးရှုမှတ်နေတယ် အဲ့ဒီလိုကိုယ့်ရဲ့စိတ်ရောငြင်းအေးတယ်လို့ဒုက္ခစိတ်ကလည်းချမ်းသာလိုက်တာဘာပူဘာဒုက္ခမှမကတ်နိုင်တော့အဲ့ဒီလိုချမ်းသာနေတာကိုတွေ့ရတော့ဘုန်းကြီးစောစောကပြောတဲ့အတိုင်းသူဟာနိဗ္ဗာန်ကိုမျက်မှောက်ပြုနေရပြီတကယ်ကိုမချမ်းသာပူချမ်းသာတွေသူရနေပြီလို့စိတ်ထဲမှာအထင်ရောက်သွားတယ်အဲ့ဒီလိုအထင်ရောက်အောင်လေကမ္မထမ်းဆရာများကသွားပြီးတော့အဲ့လိုအဲ့ဒီပုဂ္ဂိုလ်ကို လျှောက်ပြီးတော့ပေးလိုက်ပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကသက်သက်ခါတယ်ပေါက်ပေါက်သွားပြီဆိုတာအဲ့ဒါအဲ့ဒီချိန်မှာပေါက်သွားကိုယ့်ကိုထင်ကြီးတာလူတွေတိုင်းတရားဟောတော့လားအဲ့ဒီပုဂ္ဂိုလ်တွေ့တဲ့တရားဟောတော့လားတွေ့တဲ့ပုဂ္ဂိုလ်တရားဟောပေါက်တော့တာလို့သူကဘယ်လိုဖြစ်သွားတာလဲဒါကြောင့်ကမ္မဋ္ဌာန်းဆရာဟာလည်းပဲအတွေ့အကြုံရင့်ကျက်တဲ့ကမ္မဋ္ဌာန်းဆရာမျိုးနဲ့တကယ်လူလူချင်းချင်းအထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့လိုကမ္မဋ္ဌာန်းဆရာလူနဲ့တွေ့ဖို့ မလိုအပ်ဘူးလားတကယ်လိုအပ်တယ်နော်ကိုကတကယ်လုပ်ချင်လို့တကယ်လုပ်နေတဲ့အချိန်မှာကိုယ့်ရဲ့အခက်အခဲကိုမဖြေရှင်းနိုင်တဲ့ကမ္ဘာတန်းဆရာမျိုးနဲ့တွေ့ရင်ဒုက္ခရောက်သွားတတ်တယ်အကြီးကျယ်ဒုက္ခရောက်သွားတတ်တယ်ဘုန်းကြီးတို့ဒီမှာဟိုဘာခေါ်လဲဆေဝါကုတဲ့အခါမှာတမားဆိုရင်ပါတယ်လေစကားရှိတယ်တမားဆိုရင်အိုမအိုမဆိုတာဘာကြောင့်လဲအတွေ့အကြုံပြောတာသူ့မှာအတွေ့အကြုံတွေအများကြီးရှိနေတယ် ရှေ့တုန်းကခုဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာကျမ်းမာရေးသွားပြတဲ့အခါမှာတခါတည်းဘုန်းကြီးတို့ကိုစက်နေရည်တန်းလုပ်တာလက်နဲ့မစမ်းတတ်တော့ပဲရှေ့တုန်းကဆရာဝန်ကလာပြတယ်ဆိုတဲ့ကွာတခါတည်းလက်ဖမ်းပြီးတော့သွေးဆန်းလိုက်တော့ဘာယောဂဆိုတာတန့်ပြောတယ်အဲ့လိုအတွေ့အကြုံတွေတို့မှရှိတယ်ဒါမှမဟုတ်တမားဆိုရင်လည်းအိုမကမ္မထမ်းဆရာဆိုရင်လည်းအိုမတော့မလုံးနဲ့ကြီးကြီးကြီးတရားပြနေပဲလို့ အတွေ့အကြုံရင့်ကျက်နေမှာတချို့ကကြီးပြကြီးတွေကကျုပ်ကစားတော့မတတ်ဘူးဒါပေမဲ့ကျုပ်ကကိုရွေးဆိုပြီးထင်ရတယ်ပြောတာအဲ့ဒါတွေအောက်ကဟုတ်တယ်ဟုတ်တယ်ဟုတ်လူတွေအကြိုက်သူကလူလောကတွေကလာတော့လူတွေကဒီသဘောကိုကြိုက်တယ်ဆိုတာသိတော့အဲ့ဒီကြိုက်ကိုပြောနိုင်တယ်အဲ့လိုအကြိုက်ပြောနေတော့ကျုပ်ကစားမတတ်ဘူးကျုပ်ကကိုရွေးဆိုရင်ဟာလူတွေကတခါလိုက်ကုန်ပြီလိုက်ကုန်ပြီကိုရွေးကိုရွေးအဲ့ဒါသတိရှိကြတာဒီနေ့ကဘုန်းကြီးပြောတယ်ဘုလောကနာထဣတိလိဆယ်တော်ရက်ပါပြောသွားတယ် မှတ်မိသေးလားညမာရိယတရားတရားသိကောင်းတယ်နော်ဘာသာရေးနဲ့သာလင်စားရင်အကောင်းဆုံးနိုင်တာပဲဟုတ်တယ်မို့လားကျွန်တော်တို့ကဘာသာရေးနဲ့သာလုပ်လိုက်ဥနှုတ်ဒီဘယ်ရောက်သွားမှမသိတော့အဲဒီမှာအတွေးခေါ်တွေဘယ်ရောက်သွားမှမသိတော့တခါလဲယုံတော့တာအဲ့ဒါတန်းယူအဲ့ဒါလေးကိုသတိထားပါဒါကြောင့်မို့အခုဒီမှာဒီလိုယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဒီလိုဖြစ်နေပြီဆိုတဲ့ဟာကို ဒီဥရိယဘေယညံလောက်မှာတွေ့တတ်တဲ့အတွေ့အသည့်လေးဒီချမ်းသာမှုမျိုးလေးကိုနိဗ္ဗာန်လို့သွားဆုံးဖြတ်ရင်မှားတော်မှာပေါ့ဒါကိုမဲ့လို့သွားပြောရင်မှားတော်မှာပေါ့အဲ့ဒါလေးနဲ့ချမ်းသာနေတဲ့အခါမှာမတ်စရာ အာယုံမတ်စိတ်တွေချမ်းမတွေ့တော့ဘူးငြိမ့်နေတာပျောက်နေတာဒါလေးနောက်နဲ့မိကနေဖြစ်သွားတာလေးနဲ့မသိသလိုဖြစ်သွားတာလေးနဲ့ဒါကိုမဲ့မဲ့လို့သွားဆုံးဖြတ်ရင်မှားတော်မှာပေါ့အဲ့ဒီမှာသူ့ရဲ့ဉာဏ်တွေဖြစ်ပုံတွေကိုပြန်စစ်ရတယ် ဉာဏ်ဖြစ်ပုံတွေကိုပြန်စစ်ပြီးဆိုမှသူဖြစ်လာခဲ့တဲ့ဉာဏ်လေးတွေအစဉ်အတိုင်းပြောလာတဲ့အခါမှာဒီလိုဖြစ်တဲ့နဲ့ဖြစ်ထိုက်တယ်ဆိုတာကိုမှတ်ဆပြီးတော့မှပြောလို့ရတာဆုံးဖြတ်လို့ရတာဒီတိုင်းနဲ့တပည့်တော်ကတော့ဒီလိုဖြစ်နေတယ်ဗျာအဲ့ဒါဘာညာလဲဘုန်းကြီးလည်းပြောတာပဲဘာဖြစ်လို့လဲသူဘုန်းကြီးရှင်မှာတရားထုတ်တာမဟုတ်ပဲねသူ့ကိုဘုန်းကြီးသူကိုယ်နဲ့အားထုတ်ထားတာလည်းမဟုတ်ဘူးသူ့ကိုယ်၌ကလည်းပဲဘုန်းကြီးတို့အခုဘာစီဆရာတော်ဘုရားကြီးရဲ့တရားနိလန်းဟာနေ့စဉ်ယောဂီတွေကိုတရားမေးရမယ်ဆိုတာ အဲ့ဒါတွေမှားအောင်မမေးခိုင်းတာမှားအောင်မမေးခိုင်းတာဖြတ်လန်းနဲ့လုပ်လို့မရဘူးဉာဏ်ဟာဉာဏ်စဉ်ဆိုတဲ့အတိုင်းတညာပြီးမှဒီတညာပြောတယ်ဒီတညာပြီးမှဒီတညာပြောတယ်သူ့ဟာသူဉာဏ်စဉ်တိုင်းဖြစ်တယ်ဒါလေးရှုမှတ်နေရင်ကနေပြီးတော့ဒီလိုတော့ယုံနာဖြစ်တဲ့တွေသိပြီးဖြစ်ယုတ်တရားရင်နာတရားတော့အကုန်ဖြစ်ပြဖြစ်ပြနေတာပဲဖြစ်တန်းပြောလို့မရဘူးလေဖြစ်တဲ့ဖြစ်တဲ့တဘာဝလက္ခဏာတွေသင်္ကတလက္ခဏာတွေဘယ်မလဲတာလေကြော်သွားလို့မရဘူးကဲအဲ့လိုဖြစ်ပြမြင်ပြီဆိုပြီးတော့ မှတ်စရာအယုံမှတ်စရာပျောက်သွားပြီပြန်ဘယ်ဓာကြီးကိုချက်ချင်းယုံလို့ဖြစ်မလားအဲ့တော့ဉာဏ်ကဖြစ်တဲ့ဖြစ်ထိုက်တဲ့ဉာဏ်တွေဟာသူဖြစ်ကိုသွားရမယ်ဉာဏ်စဉ်16ပါးရှိတယ်အခုဘုန်းကြီးပြောနေတာနံပါတ်၄ပဲရှိသေးတယ်နံပါတ်၄တောင်မှကြည်တန်းတရားမှတ်နေတဲ့ကဘယ်လောက်ချမ်းသာနေတယ်ဆိုတော့တွေ့ကြည့်တကယ်မချမ်းသာဘူးချမ်းသာဆိုရင်ဘာမှပြောလို့ကိုမရတော့ဒါဟာဥရိယဘုရားဉာဏ်ချမ်းသာရှိသေးတယ် ဝိပဿနာရဲ့ဉာဏ်အမြင့်ဆုံးဖြစ်တဲ့သင်္ခါရုပ္ပခဉာဏ်ကြရင်တိတက်ချမ်းသာတယ်တိတက်ကောင်းတယ်တကယ်ကိုယောဂီပုဂ္ဂိုလ်ကတရားကိုမဖြုတ်ချင်တော့အဲဒီနောက်ကြည့်အောင်အာယုံမှစိတ်တွေလည်းမြဲနေတယ်အဲ့ဒီဉာဏ်ရောက်ပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာဥပေက္ခဝေဒနာဆိုတာအဲ့ဒီမှာသဘောပေါက်သွားတယ်ဒီဉာဏ်ရောက်သွားရင်ဥပေက္ခဝေဒနာဆိုတာဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်အလယ်အလတ်ဝေဒနာဆိုတာအဲ့ဒီမှာသဘောပေါက်သွားတယ် ဒီညာရောက်တဲ့ကတကယ်ကိုသိတော်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဝိရိယဗျာဉာဏ်ကိုဖြစ်ပြီဆိုရင်အလင်းရောင်ပိတိပတ္တိဒုက္ခနောက်ပြီးတော့အဓိမောက္ခဘာကြောင့်လဲဆိုတော့မြတ်စွာဘုရားဟောတဲ့အတိုင်းဖြစ်မှုပြမှုတွေကိုယ်တိုင်ဉာဏ်နဲ့တွေ့နေတဲ့အခါကျတော့မြတ်စွာဘုရားဘုရားကိုတရားကိုတန်ခါကိုအားလုံးပေါ်မှာယုံကြည်မှုတွေဖြစ်နေပြီဆိုတရားတရားတွေကအာကောင်းသလားအာသေးသလား အတင်းအားကောင်းလာတယ်အတင်းအားကောင်းလာနောက်ပြီးတော့တရားပြတဲ့ဆရာတော်ပုံမှန်လည်းကျေးဇူးတွေတင်နေတယ်ရိတ်တာကိုပို့ပေးတဲ့ပုဂ္ဂိုလ်ကိုကိုဒီမှာဒီရောက်ပို့ပေးတဲ့ပုဂ္ဂိုလ်ပြောပေးတဲ့ပုဂ္ဂိုလ်လည်းကျေးဇူးတွေလိုက်တင်နေတယ်အားလုံးကိုမြင်မြင်သမျှပုဂ္ဂိုလ်တိုင်းကိုလိုက်ပြီးကျေးဇူးတွေတင်နေတယ်ဘာကြောင့်လဲကိုအမှန်တရားတွေသိနေပြီတကယ်တရားသဘောတွေကိုကိုယ်လည်းဉာဏ်နဲ့တွေ့နေပြီတွေ့နေပြီဖြစ်တဲ့အတွက်အားလုံးပုံမှာကျေးဇူးတင်တတ်တယ်ကျေးဇူးလည်းတင်တတ်တယ် ပေးခြင်းကမ်းခြင်းလှူခြင်းတန်းခြင်းတဲ့စိတ်တွေကလည်းပဲတခါတည်းဘယ်လို့မှတန်းမရတော့ဖြစ်နေတယ်အဲ့လိုဖြစ်နေတဲ့အခြေမျိုးမှာလောဘကြီးတဲ့ကမ္မဋ္ဌာန်းဆရာနဲ့မတွေ့ဖို့လိုတယ်ဒါလေးလည်းပဲဘုန်းကြီးသတိပေးခြင်းတချို့ကဒီအခြေရောက်တဲ့ကဟိုကတရားတရားတွေဖြစ်နေပြီဆိုတဲ့အချိန်မှာဘုန်းကြီးကဘာဆောက်နေတာဘာလုံးနေဟောအဲ့ဒါဆိုရင်သွားပြီဟုတ်တယ်မဟုတ်လားလောဘကြီးတဲ့ကမ္မဋ္ဌာန်းဆရာနဲ့ကိုလောဘကိုကိုမတတ်နိုင်တဲ့ကမ္မဋ္ဌာန်းဆရာနဲ့ မတွေ့ဘူးလေလူသေးတယ်ဒါလေးကိုလည်းပဲအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်မှဒါတွေကသိတာအဲတော့ကမ္မဋ္ဌာန်းဆရာဟာကမ္မဋ္ဌာန်းနဲ့ပတ်သက်ပြီးတော့ပဲကိုယောဂီကိုလမ်းမှန်ရောက်အောင်ပို့ပေးနိုင်ဖို့ဒါလေးပဲအရေးကြီးဆုံးပဲအဲ့ဒီအချိန်ကျတော့တရားတရားတွေကလည်းထက်တယ်လို့ဝိရိယကလည်းပဲဟိုလုံးကလို့မှတ်စရာအာယုံကိုရှာပြီးတော့မှတ်စရာမလိုတော့ဘူး ဟိုကအာယုံလေးကပေါ်လိုက်မဆီကလေးကမှန်းလိုက်အာယုံလေးကပေါ်လိုက်မဆီကလေးကမှန်းလိုက်ဝရိယလည်းအားစိုက်စရာမလိုတော့တတိကလည်းပဲပြောစရာကိုမလိုတော့တခါထင်ရှားနေတဲ့တတိရတယ်ပေါ်လာတာနဲ့မှန်းလိုက်ပေါ်လာတာနဲ့မှန်းလိုက်ပေါ်လာတာနဲ့မှန်းလိုက်အဲ့ဒီမှာတတိတွေမြဲတတိတွေမြဲယုံနေလားဆိုတော့ဒီမှာဥပေက္ခာယဥပေက္ခာဝဇ္ဇနာယသဥပေက္ခာယနိကန္တိယဥပေက္ခာဝဇ္ဇနာယသဆိုတာ ဒီအညီအမြထားပြီးတော့ဒီဥရိယဗျာညာလောက်မှတောင်မှပဲဆင်းရဲချမ်းသာလေးကိုအညီအမြထားပြီးတော့အထိုက်လျောက်ရှုနိုင်တယ်တကယ်ခက်ခဲတဲ့ဟာကြီးတော့မဟုတ်ဘူးအဲ့ဒီမှာအညီအမြလေးထားပြီးတော့ရှုနိုင်တယ်အဲ့ဒီလိုပြီးတော့ယောဂီပုဂ္ဂိုလ်ဟာစောစောကပြောတယ်ဓမ္မပီတိဖြစ်တယ်အဲဒီကိုစိတ်ကြီးငြိမ်းနေတယ်ဒုက္ခစိတ်လည်းချမ်းသာနေတယ် အာလင်းရောက်ပြီးမှကိုနေရခန္ဓာကိုယ်ကြီးရလည်းကြွတက်နေတယ်အဲ့ဒီလောက်ချမ်းသာနေတဲ့ကတထိုင်တထိုင်ရှုမှတ်တိုင်းရှုမှတ်တိုင်းကချမ်းသာနေတာကြီးတွေ့ရအဲ့လိုချမ်းသာနေတဲ့ဈဉ္ဉံလျှောက်မှတ်ပြန်တော့လေဈဉ္ဉံလျှောက်တာချမ်းသာနေတဲ့တဏှာကြီးနဲ့လည်းမရချင်ဘူးနဏှာကြီးနဲ့လည်းမရချင်ရပ်ပြီးမှတ်မယ်ဆိုရင်လည်းရပ်မှတ်ပြီးနဲ့အေးအေးဆေးဆေးချမ်းချမ်းသာသာမှတ်နိုင်တယ်နောက်ဆုံးအိယာပုံမှာလျောင်းဆက်မှတ်နေရင်တောင်မှပဲအဲ့ဒီမှာအမှတ်ကသိကောင်းတယ် အဲ့လိုချမ်းချမ်းသာသာမှတ်နိုင်နေတဲ့အခါကျတော့ငါတွေ့နေတဲ့တရားတကယ်တရားစစ်တရားမှန်ပဲဆိုပြီးတရားပေါ်မှာသဘောကျနှစ်သက်နေတာအဲ့ဒါကိုနိဂန္တိလို့ခေါ်တယ်။ဘာလို့ခေါ်လဲ။နိဂန္တိဆိုတာဓမ္မရာဂဓမ္မနန္တိတရားပေါ်မှာပြန်နှစ်သက်နေတာကိုတွေ့နေတဲ့တရားပေါ်မှာကိုယ့်အကိုနှစ်သက်ပြီးတော့သဘောကျပြီးတော့ဒါငါလမ်းဆုံးနေပြီလို့ကိုယ့်ကိုယ်ကိုထင်ရောက်ရင် ရှေ့ဉာဏ်လေးပြတ်နိုင်ပါတော့မလားမတက်နိုင်တော့လုံးဝမတက်နိုင်တော့အဲ့ဒီမှာဆရာကောင်းလူတွေဆိုတာဒါပဲတကယ်လို့ဆရာဟာလမ်းညွန်မပြနိုင်ရင်ဒီဉာဏ်ကနေပြီးတော့အချက်ဉာဏ်ကူးအောင်မပြောနိုင်တော့ဘူးဆိုရင်ကတော့ယောဂီမှာနင့်နာသလားမနင့်နာဘူးလားအတင်းနင့်နာတယ်တကယ်ကြိုးစားအားထုတ်နေတဲ့ယောဂီတယောက်အတင်းနင့်နာဒီလိုဆရာမျိုးနဲ့သွားတွေ့ရတာအမှန်တန်ဆုံးရှုံးတယ်တကယ် ဆရာကကောင်းကောင်းလေးနဲ့လမ်းညွှန်ပြီးတော့ဒီခါလေးညွှန်ပြပေးနိုင်ခဲ့လို့ရှိရင်ဒီယောဂီကဉာဏ်လေးထက်ဉာဏ်လေးကိုတက်နိုင်ရဲ့တန်းနဲ့ဆရာညံ့နဲ့သွားတွေ့တဲ့အတွက်ကြောင့်ဒါကိုပဲလမ်းဆုံးနေပြီတချို့ကဒါလောက်နဲ့ပဲအမြဝေပါတရားတွေရနေပြီဆိုပြီးတော့လုတ်ပေးလိုက်တယ်ဟိုကလည်းပဲဟိုမှပြီးတော့ဒီခါလေးအမြတွေဝေးလို့တာလူတွေခေါ်လို့အဲ့ဒီလိုနဲ့နေပြီးတော့ကိုယ့်အိမ်ကိုပြန်ရောက်မှ တရားလည်းအိမ်ရောက်တော့ဟိုလောကလောကဒီဟာလောကဘာလောကညာလောကသားတွေနဲ့သမီးတွေနဲ့ဘာတွေနဲ့ဆိုတော့တရားလည်းဒီမှာမှတ်နိုင်တော့ဒီတိုင်းပဲငโกတိုင်းကြီးဒုံရင်းကြီးပြန်ဖြစ်သွားအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်ကတွေ့တော့မှဒီလိုဒီလိုဆိုရင်ဒီလိုဒီလိုကွာဟာငါဘာမှမဟုတ်ခဲ့ပါလားအဲ့ဒီကြောင့်မှပြန်တရိရတယ်ငါဘာမှမဟုတ်ခဲ့ပါလားဆိုအဲ့ဒီကြောင့်မှပြန်တရိရတော့ဒါကြောင့်မို့ဆရာတရားအားထုတ်တဲ့အခါမှာလည်းပဲဆရာကောင်းတွေ့ဖို့မလိုအပ်ဘူးလား အတွေ့အကြုံရှိတဲ့ဆရာသမားကောင်းနဲ့တွေ့ဖို့ကိုယ့်ရဲ့အခက်အခဲကိုဖြေရှင်းပေးနိုင်တဲ့ဆရာသမားနဲ့တွေ့ဖို့မလိုအပ်ဘူးလားတကယ်ကိုလိုအပ်တယ်အခုချမ်းသာဟာဘုန်းကြီးတို့ယောဂီများဓမ္မချမ်းသာဝိပဿနာချမ်းသာဥရိယဗျာဉာဏ်လောက်မှရောက်နေတဲ့ပုဂ္ဂိုလ်ဟာဒီအလင်းရောင်ပိတိပတ္တိဒုက္ခသရာစတဲ့ဒီတရားတွေဟာ တကယ်တမ်းကြတော့ဘုန်းကြီးတို့ယောဂီများရှေ့ကိုတက်မဲ့ဝိပဿနာဉာဏ်လေးမဖြစ်အောင်တားဆီးတဲ့ဉာဏ်လေးခေါ်တယ်တားဆီးထားတဲ့ဟာလေးခေါ်တယ်ဟိုမဲ့တုဖို့တုလို့ခေါ်တယ်ထားတယ်အတုနေဟိုဘုန်းကြီးတို့မြန်မာစကားရှိပါတယ်ဗါတယ်ထောင်းမြင်ရင်ပါတယ်ရာစွန့်ဆိုတာတကယ်နိဗ္ဗာန်ချမ်းသာကိုလိုချင်ပါတယ်ဆိုရင်ဒီချမ်းသာလေးကိုမလုပ်ရမှာလေစွန့်နေရမယ်ဒီချမ်းသာကိုလွန်မြောက်အောင်ကြိုးစားရဒီလောက်နဲ့မကျေနပ်ရအောင် ဘာနဲ့ဥမာဘုန်းကြီးပေးမလဲဆိုရင်ဟိုးရှိတော့ကဘုန်းကြီးတို့ချိတ်သေးဦးတောင်ကိုတက်တဲ့ခါမှာတောင်နေတထောင်ပြီးတထောင်တထောင်ပြီးတထောင်တက်တဲ့ခါလေရှေ့ကဆင်းလာတဲ့ပုဂ္ဂိုလ်ကအားပေးရောက်တော်မယ်ရောက်တော်မယ်တက်ပါတက်ပါရောက်တော်မယ်ဒီကလေးတောင်ဝေးထောက်ပြီးတက်လိုက်ရတာလေပြင်မိုင်းတောင်ဝေးထောက်ပြီးတော့ဒီခါထောက်ထောက်ပြီးတော့တက်ရတယ်နောက်ကြတော့မှ လူသားသူသားနေကြားရှားရတော့ဟာသူပြောတဲ့အတိုင်းပဲရောက်တော့မှာဟုတ်တယ် နောက်ဟိုဒီစက်တွေဘာတွေကလည်းဖွင့်ရတာပေါ့နော်လီဒီယိုတို့ဘာလို့ကက်ဆက်တို့ဘာလို့ဖွင့်ရအဲ့ဒီမှာဖွင့်ရတဲ့အခါကျတော့ဟာဟုတ်ပြီရောက်တော့မှာဒီရတိယဘုရားကြီးတို့ငါတို့ရောက်ပြီလို့အောင်းမိတာဘယ်ဟုတ်မှာတော့စခန်းတစ်ထောက်ဖြစ်တဲ့ရေမြောင်ကြီးဆိုတဲ့စခန်းမရောက်သေးဘူးဒါပေမဲ့အဲ့ဒီနေရာရောက်သွားတော့အောက်ကပင်မလာတယ်မြတ်ဘာဖြစ်သွားလဲသိချမ်းသာသွားတယ်အခုဒီဥရိယဘုရားညာအဲ့ဒီအဆင့်လောက်ပဲရှိတယ် ယောဂီတို့တမာတိမဖြစ်ခင်တော့ကမပင်ပန်းဘူးလားအာထုရတကယ်ကိုပင်ပင်ပန်းပန်းပဲအာထုရတယ်တမာတိဖြစ်အောင်ကြိုးစားခဲ့ရဝေဒနာတွေကလုံးချရိုက်စိတ်တွေကထွက်ဝေဒနာတွေကတက်နေလူကိုဒါနဲ့တပန်းလုံးပြီးတော့ငါပြန်ပြရတော့မလားတော့အောင်မရဒီဆယ်ရက်ကလေးဒီခုနှစ်ရက်ကလေးအောင်မအောင်မမလားတော့အောင်မရအဲ့ဒီလောက်ကိုဝေဒနာတွေပြင်းထန်လာတဲ့ပုဂ္ဂိုလ်ဟာအခက်ခဲတွေနဲ့ပင်ပန်းလာတဲ့ပုဂ္ဂိုလ်ဟာ ဒီဥရိယဗျာဉာဏ်လေးရောက်ရောစောစောကပြောတယ်အလင်းရောင်ပီတိပတ္တိဒုက္ခတဏစတဲ့တရားရဲ့အရာဓာတ်တွေတွေ့လာတဲ့အခါကျတော့ဘာဖြစ်သွားတယ်ချမ်းသာသွားတယ်ဒါပေမဲ့ဒီချမ်းသာဟာမေချမ်းသာဟုတ်ရလားနိဗ္ဗာန်ချမ်းသာဟုတ်ရလားမဟုတ်သေးဘူးဒီချမ်းသာလေးကဝိပဿနာချမ်းသာလေးပဲဒီချမ်းသာလေးကိုလွန်မြောက်အောင်ကြိုးစားရမယ်ကမ္မဋ္ဌာန်းဆရာကဒါလေးနဲ့ကျင့်တတ်မနေနဲ့ တိတက်တိတက်ချမ်းသာတာတွေအများကြီးရှိသေးတယ်ဒီချမ်းသာလေးကိုလက်ခံမနေနဲ့ဒါလေးကို ရှုမှတ်ပဲရှုမှတ်ပဲဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုကိုမလိုချင်လို့ရှုမှတ်ပြီးတော့ပြောင်းအောင်ရှုမှတ်တယ်လို့ဒီချမ်းသာရဲ့ခံစားမှုကိုလည်းပဲရှုမှတ်ရမှာပဲချမ်းသာရင်ချမ်းသာရင်ဝမ်းသာရင်ဝမ်းသာရင်ကျဉ်းနဲ့ကျဉ်းနဲ့အဲ့ဒါတွေရှုမှတ်ပြီးတော့လွန်မြောက်အောင်ကြိုးစားပြီးတော့ရှုမှတ်ရအဲ့လိုလွန်မြောက်အောင်ရှုမှတ်နိုင်ပြီဆိုမှဟိုဘက်ကိုဝိပဿနာဉာဏ်ကတဆင့်တက်သွားတယ် နော်အဲ့ဒီဟာကိုဒီဉာဏ်ဒီအခုတွေ့ရတဲ့ဩဘာတိစေဝဉာဏ်နေစပိတိယာစဝိကံပတိပတ္တိယဒုက္ခေစေဝယေဟိစေတံဘဝေဒိတိယေဟိစေတံဘဝေဒိဥပေက္ခဝဆနာယသဥပေက္ခယနိကံတိယဆိုတဲ့နိကံတိဆိုတဲ့အခုတရားတွေပေါ်မှာအခုတွေ့တဲ့အခုထူးထူးခြားခြားသိရတဲ့တရားတွေပေါ်မှာအခုတတ်မဲ့နေတာနှစ်သက်နေတာမြန်နိုးနေတာဒီတိုင်းလေးပဲထိုင်တိုင်းထိုင်တိုင်း ရှုမှတ်တိုင်းရှုမှတ်တိုင်းပြန်ပြန်ပြီးတော့ဒါလေးကိုပဲပြန်ပြန်ပြီးတောင်းတဒါလေးကိုပဲပြန်ပြန်ပြီးအောင်းမိနေတယ်ဆိုတာဒီတရားကို နှစ်သက်တာလားမနှစ်သက်တာဒီတရားပေါ်မှာကန့်ညိနေတာလားမကန့်ညိတာလားအဲ့ဒီလိုကန့်ညိနေရင်ရှေ့ကိုရောက်ပါဦးမလားမရောက်တော့ဘူးဒါကိုလွတ်နိုင်မှရှေ့ကိုရောက်ဟုတ်တယ်မို့လားအဲ့ဒါကြောင့်မို့ဒီဟာကိုဝိပဿနာဉာဏ်ညူးချောင်းတရား10ပါအခုဘုန်းကြီးပြောပြတာဒီဉာဏ်ညူးချောင်းတရား10ပါပဲ အလင်းရောင်ပီတိပတ္တိဒုက္ခတရာနောက်ပြီးတော့ဝိရိယတတိအဲနောက်ပြီးတော့ဥပေက္ခနောက်ပြီးတော့နိကန်တိဆိုရယ်ဒီ10ပါးအဲ့ဒီ10ပါးဟာယောဂီတို့တွေ့လာလို့ရှိရင်ဒီဟာလေးနဲ့လမ်းမဆုံးမဲနဲ့ဒါကိုလွန်မြောက်အောင်ကြိုးစားပြီးတော့ရှုမှတ်ရမယ်ဒါဟာမလဲမဟုတ်ဘူးဖို့လဲမဟုတ်ဘူးနေပါလဲမဟုတ်ဘူးဒါတည်ငါဝိပဿနာ ချမ်းသာလေးတွေ့ရတာအဲ့ဒီချမ်းသာလေးကို ကိုကတက်တက်မဲ့နေမယ်ဒါလေးကိုကန့်ကြည့်နေမယ်ဆိုရင်တကယ်မချမ်းသာနိဗ္ဗာန်ချမ်းသာကိုရနိုင်ပါမလားဒီချမ်းသာလေးကလည်းကြည့်နော်ထိုင်နေရင်လည်းချမ်းချမ်းသာသာလေးပဲသို့တော့ပင်ပန်းသလောက်ရက်ပြီးရှုမှရင်လည်းချမ်းသာနေတာဈေးညံလျှောက်ပြီးရှုမှရင်လည်းချမ်းသာနေတာ နောက်ဆုံးအိယာကိုလှည့်ပြီးရှုမှရင်လည်းမချမ်းသာဘူးလားချမ်းသာနေတာကြီးတယ်အဲ့ဒီချမ်းသာလေးလောက်တော့ ဒီဥရိယဗျာဉာဏ်ချမ်းသာလေးလောက်တော့ဘုန်းကြီးတို့ယောဂီများကိုဒီခုနှစ်ရက်ကလေးအတွင်းမှာရစေခြင်းတယ်။ဒီလောက်ချမ်းသာလေးကိုခံစားလိုက်ရရင်ဒီတရားတွေကိုကိုဘယ်တော့မှမမေ့တော့ဒီတရားတွေကိုအချင်းရာတိုင်းအချင်းရာတိုင်းကိုရှုမှတ်နေတယ်။အဲ့ဒါတရားတွေထက်တာလားမထက်တာလား။တရားတရားတွေထက်တယ်။အချင်းတွေကိုအလကားအကုန်ဆုံးမခံတော့ ရှုမှတ်မှုလေးနဲ့ပဲအချိန်တွေကိုကြိုလွန်သွားလိမ့်မယ်အချိန်တွေကိုဖြတ်တန်းသွားလိမ့်မယ်အဲဒီလိုအမြဲမပြတ်ရှုမှတ်သွားပြီဆိုရင်နောက်ဆုံးကိုယ့်ရဲ့တရားညောင်ဆောင်ပေါ်ရောက်ပြီဆိုရင်တောင်မှပဲဒီရှုမှတ်မှုတတိလေးကိုရှုမှတ်မှုလေးကိုပြန်တတိရလိမ့်ဒီလိုမဟုတ်ဘဲနဲ့အခု9ရက်ကြာစခန်းလေးလောက်လာဝင်လိုက်အိမ်ရောက်တော့ဒီတိုင်းဖြောက်သွားလိုက် ဟိုဘယ်ကိုတော့ဘယ်ဆရာတော်ရဲ့တရားစခန်းလေးဆိုလာဝင်လိုက်အိမ်ရောက်တော့ဒီတိုင်းပဂရိတိုင်းဖြစ်နေလိုက်ဆိုရင်နောက်ဆုံးတရားညောင်ဆောင်ရောက်ရင်တတိကိုမရဘူးလေတတိပေးတဲ့လူကပေးတာတော့ဘာမှမသိဘူးဆိုတာဖြစ်သွားအောင်အဲ့ဒါကြောင့်မို့ဒီလောက်ဉာဏ်လေးကိုဥရိယဗျာဉာဏ်ချမ်းသာလေးလောက်ရနေပြီဆိုရင်အဲ့ဒီချမ်းသာလေးရတဲ့ပုဂ္ဂိုလ်ဟာဒီတရားလေးကိုအမြဲတမ်းတတိရတဲ့ရှုနေသွားမယ် ဘိုးလိကတာကြည်ဖာများစွာကို့မှာအိမ်မှာနေရင်အားတိုင်းအချင်းရတိုင်းကိုယ်ပိုင်အချင်းလေးရောက်တိုင်းဒါလေးကိုနှလုံးသွင်းရှုမှတ်နေမယ်ဆိုရင်ကတော့နောက်ဆုံးအချိန်မှာဒီရှုမှတ်မှုလေးကိုပြန်သတိရပြီးတော့ဒီရှုမှတ်မှုလေးနဲ့ပဲနောက်ဆုံးဘဝကို ဖြတ်တန်းသွားမယ်ဆိုရင်ကိုဘဝဟာမချမ်းသာဘူးချမ်းသာမရပေမဲ့အပယ်ဆင်းရဲတော့မလွတ်နိုင်ဘူးလားလွတ်သွားနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကို ဒီချမ်းသာလေးလောက်တော့ဥရိယဘုရားဉာဏ်ချမ်းသာလေးလောက်တော့ရအောင်ဒါကြောင့်မို့တရားချမ်းသာလေးဓမ္မချမ်းသာလေးကိုဓမ္မချမ်းသာပူချမ်းသာလေးကိုဘုရားထည့်ပြောတာမဟုတ်ဘူးနော်ဓမ္မချမ်းသာဆိုတာအခုဥရိယဘုရားဉာဏ်ရဲ့ချမ်းသာဒီနေရာလေးရောက်ပြီဆိုရင်ဒီချမ်းသာတွေကိုယောဂီတို့ကိုယ်တိုင်တွေ့ရမယ်ဒီချမ်းသာလေးကိုတွေ့ဖို့ဆိုတာလည်းပဲရှုမှတ်ဖို့တဲ့နည်းကလည်းမှန်ကန်တဲ့ရှုမှတ်တဲ့နည်းဖြစ်ရမယ်နောက်ပြီးတော့ရှုမှတ်တဲ့အခါမှာလည်းပဲ မပြတ်မစဲရှေ့မှတ်နောက်မှစက်အောင်မှတ်တယ်မှတ်နည်းနဲ့တွားရမယ်နောက်ပြီးတော့အရဒဝိရိယကိုယ့်ဘက်ကလည်းပဲမလွတ်အောင်ကြိုးစားအားထုတ်မယ်ဆိုတဲ့အထုတ်မှုရှိရအဲ့ဒီသုံးချက်နဲ့သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီအလင်းရောင်ပိဋိပတ္တိဆိုတဲ့ဒီဥရိယဗျာဉာဏ်ကိုရပြီးတော့ဒီအလင်းရောင်ပိဋိပတ္တိဆိုတဲ့ဒီချမ်းသာတွေဓမ္မချမ်းသာလေးတွေကိုကိုယ်တိုင်တွေ့ရလိမ့်မယ်ဒီလိုမဟုတ်ဘဲနဲ့ကိုအားထုတ်တာက နီလမှားနေတယ်ဆိုရင်လည်းဒီညာမရနိုင်ဘူးနောက်ပြီးတော့ကိုကပြင်းပြင်းကြီးကြီးနဲ့အားထုတ်နေတယ်ဆိုရင်လည်းပဲဒီချမ်းသာဒီတရားဒီညာလေးမရနိုင်ဘူးမှတ်တယ်လေပြတ်တယ်လေနဲ့တရားလေးတစ်ထိုင်လောက်ထိုင်လိုက်သွားပြီးအိတ်လိုက်စားစရာရှိတယ်လေးစားလိုက်သွားတစ်ထိုင်လောက်ပြန်ထိုင်လိုက်ကလန်လေးခောက်လိုက်သွားထိုင်လိုက်အဲလိုပြတ်တောင်းပြတ်တောင်းအားထုတ်ရင်လေဒီဥရိယဗျာညာမရနိုင်ဒီညာမရရင်ဒီချမ်းသာမှုတွေရပါမလား မရနိုင်တော့ဘူးဒါဣဝရိယဗျာဉာဏ်ရပြီဆိုရင်ဒီဓမ္မချမ်းသာကိုယ်တိုင်မတွေ့ရဘူးလားကိုယ်တိုင်တွေ့နိုင်အောင်လည်းပဲကြိုးစားစီခြင်းပါဒီတစ်ချိန်မရသေးရင်နောက်တစ်ချိန်နောက်တစ်ချိန်နောက်တစ်ချိန်နေမှာသို့မဟုတ် အခုတရားနိလန်းနေရနေပြီဖြစ်တဲ့အတွက်ကိုအားထုတ်နိလင်းနဲ့ကိုကိုအိမ်မှာကိုရောက်လို့ကိုဟာကိုဒီတရားလေးကိုမပြတ်အချိန်လေးထားထားပြီးတော့ကြိုးစားအားထုတ်ရင်းနဲ့ ဒီဖြစ်မှုပြင်းမှုကိုဉာဏ်လေးသိတဲ့ဉာဏ်လေးကိုရောက်ပြီဆိုရင်အခုပြောတဲ့တရားရဲ့အရာဓာတ်တွေတွေ့ပါလိမ့်မယ်တွေ့တဲ့အခါမှာဒါမဲ့ပဲဒါနိဗ္ဗာန်ပဲလို့မြန်တော့မမှားလိုက်ကြပါနဲ့မှားလိုက်တာနဲ့တပြိုင်တည်းကိုကိုယ့်ရဲ့တရားကြီးဆုံးရှုံးသွားတော့ရှေ့ကိုတကယ်မချမ်းသာပူချမ်းသာရနိုင်တဲ့စက်အားထုတ်မယ်ဆိုရနိုင်တဲ့ဉာဏ်အဆင့်ရှိပါလျက်ကဲနဲ့ဒီလောက်ကလေးနဲ့ကျင့်တတ်သွားရင်ကိုယ့်ရဲ့ဆုံးရှုံးမှုတွေဖြစ်သွားပါလိမ့်မယ်ဒါကြောင့် ကိုယ့်အိမ်မှာကိုရောက်လို့ဆက်ပြီးရှုမှတ်လို့လည်းပဲရှုမှတ်လို့ဒီချမ်းသာမှုမျိုးလေးတွေဒီအလင်းရောင်ပီတိပတ္တိလေးတွေစသည် တွေ့လာပြီဆိုရင်ငါတရားရဲ့အဖြစ်တွေတော့ငါ့ကိုဝင်လာပြီဒီအဖြစ်တွေနဲ့တော့ငါအဖြစ်စီးမခံလို့မရဘူးဒါတွေကိုငါရှုမှတ်ပြမယ်ချမ်းသာရင်ချမ်းသာတာကိုရှုမှတ်ပြမယ်အလင်းရောင်နေရင်မြင်တယ်လို့ရှုမှတ်ပြမယ်ခန္ဓာကိုယ်ပေါ့ရင်ပေါ့တယ်လို့ရှုမှတ်ပြမယ် အကုန်လုံးအရာရာကိုကိုယ်စိတ်ထဲမှာပေါ်သမျှအာယုန်တိုင်းကိုရှုမှတ်ရှုမှတ်တိုင်းရှုမှတ်တိုင်းပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်ဒီသဘောညာတက်ဝင်သွားပြီဆိုရင်နောက်ဟောညာတမာရီအားဒီဒီတဲ့အားကောင်းလာတာနဲ့အများဘုဘက်ကညာကတက်သွားတဲ့ခါကျတော့ဘင်ကအဖြစ်ဆိုတာမတင်ရှားတော့ဘဲနဲ့အပြည့်သဘောကြီးနဲ့သိတဲ့ညာနေပေါ်သွားနေတယ်အဲ့ဒီမှာညာကူးသွားနေတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်များဆက်လက်ပြီးတော့ကိုတွေ့လာတဲ့တရားတွေကိုအခု တရားနာထားတဲ့ဘုဟုတုတ္တပေါ့ဒီဘုဟုတုတ္တလေးနဲ့ကိုယ့်ဟာကိုကြော်ဖြတ်နိုင်အောင်ဆက်လက်ပြီးတော့ကြိုးစားဖို့မလိုဘူးလားဒီချမ်းသာလေးတော့ရအောင်လဲကြိုးစားဖို့မလိုဘူးလားဒါကြောင့်မို့ဘုန်းကြီးဒီကာထာလေးရုပ်ပြီးတော့ဒီနေ့တရားသိအောင်နော်ဓမ္မပိတိဒုက္ခံတေတိဝိပဒံဒေနစေတတံအရိယဘဝေရီတေဓမ္မေတရာရမတိပန္တိတော ဓမ္မပိဋိဒုက္ခံတေတိဝိပတံဒေနစေတတံရိယဘဝေရီတေဓမ္မေတရာရမတိပန္တိတောဓမ္မပိဋိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံတေတိချမ်းညာသာသာအိပ်စေရပါ၏ဒုက္ခံတေတိတောယမှလည်းချမ်းညာသာသာရရမှလည်းချမ်းညာသာသာ နေရာထိုင်ရာမှာလည်းချမ်းချမ်းသာသာရာပထာလေးလီမြညီရှင်ပြုံးတရင်သုံးနေထိုင်နိုင်ပါပေ၏ဒီဓမ္မပီတိလေးနေ့သိဝမ်းမြောက်မှုပီတိလေးမြတ်စွာဘုရားကသဗ္ဗေသင်္ကာရအိစ္ဆာယုံနာတရားတွေဖြစ်ပြီးပြက်လို့မမြဲဘူးလို့ပြောတယ်အခုကိုယ်တိုင်ရှုလို့မမြဲတဲ့ဖြစ်ပျက်ကိုမြင်ပြီဆိုရင်အဲဒီမှာမြတ်စွာဘုရားဟောတဲ့ကိုယ်ရင်းနဲ့ကန့်ညီနေလို့ပီတိပတ္တိတွေဖြစ်လာလိမ့်မယ် အဲ့လိုပီတိလေးနဲ့ကိုရှုမှတ်နေတဲ့အခါမှာသွားနေတဲ့အခါမှာလည်းချမ်းချမ်းသာသာပဲရှုမှတ်နိုင်တယ်ရက်တဲ့အခါမှာလည်းချမ်းချမ်းသာသာပဲထိုင်တဲ့အခါအိတ်တဲ့အခါအားလုံးပေါ့ဒါကြောင့်ဓမ္မပိတိဒုက္ခံတိတိဝိပဒံဒေနစေတတပရိညာဘဝီရိတေဓမ္မေတရာရမတိပန္တိတောဓမ္မပိဋိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိဋိကိုရသောသူသည် ဒုက္ခံတေတိချမ်းညာသာသာအိပ်စေရပါ၏ဒုက္ခံတေတိသွားရမှလည်းချမ်းညာသာသာရရမှလည်းချမ်းညာသာသာထိုင်ရအိပ်ရမှလည်းချမ်းညာသာသာယပဒာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ဗန္ဒီတော်ဗန္ဒီတော်ဝါကြောင်းကျိုးသည့်မြင်ပညာရှင်သည်သာလျှင် ဗန္ဒီတောဗန္ဒီတောဝအမြဲမပြတ်တလဇခါကရှုမှတ်နိုင်ပါသည်ဝိပဿနာပညာရှင်သည်သာလျှင်ပရိယပဝေရီတေဖျားစာရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောင်းချူတာဟောကြားတော်မူအပ်ပါပြီသောဓမ္မေမေညာ၏အပေါင်းအဖော်ဗောဓိပက္ခိယတရားတော်၌ဝိပဿနေနာကိလေမြူမင်းညီကျေတို့မှ ကင်းဝေးမတင်ကြည်လင်တန်ရှင်းသော စေတသာမြင်မပြဒလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်ရာဏိယောညင်မှာဘေခာမဆိုင်ချိန်တိုင်း၌ရမတိမှွေလျောပျော်ပိုင်းနေချိုင်အာရာသဘောကြပိုင်ပိုင် နေထိုင်၌ဒီကုံတော်တည်းဒုဒုဒု ဆုတောင်းမြဝေကြရအောင်ဤတို့ပြုပြာမြတ်ဘုံညာကြောင့်ချမ်းမြအေတိအေမေမြည်ရီတွေ့ပြီးထွက်ချာလမ်းတော့ပဲရောက်ရပါဘုဒ္ဓဘဝ กิเลยะทุกขานิดังယံမဘောင်မကောင်းတဲ့မြတ်မတွေးရပဲသဗ္ဗဟိသံမိင္ပါဘုယေကတံရဏိယစေဘောယနေ့ယခု ပြုပြုသည်မြမြတ်ဘာကကိုယနေ့ယခုပြုပြုသည်မြမြတ်ဘာကကို ဆိုရမှာယနေ့မိမိတို့ပြုစုပွားများအထုထားတဲ့ဒါနသီလဘာဝနာကုသိုလ်တွေကိုဆိုလိုပါတယ်ယနေ့ယောဂီသူတော်စင်များမိမိတို့စွမ်းအားရှိသမျှလူတန်းရတဲ့ဒါနကုသိုလ်တွေဒီနေ့ဒါလုံးသီလစင်ကြင်အောင်ဆောင်ထင်းထားတဲ့သီလကုသိုလ်တွေစက္ကန့်မိနစ်မပြတ် နာရီမလအောင်တတိကပ်ပြီးတော့ရှုမှတ်ပွားများအားထုတ်ရတဲ့ဘာဝနာကုသိုလ်တွေနောက်တရားဟောရတဲ့ကုသိုလ်တရားနာရတဲ့ကုသိုလ်တွေနာပฏิဒါနပတ္တလူမောရဏကိုယ့်ရဲ့ကုသိုလ်တွေကိုမြတ်ပါမြတ်တမ်းပေးဝေရတဲ့ကုသိုလ်သူတော်ဟာပေးဝေတဲ့ကုသိုလ်ကိုတာရုခေါ်ဆိုရတဲ့ကုသိုလ်တွေခွန်ကြီးတို့ယောဂီများရဲ့တန်တာမှမရှိကြဘူးလားကုသိုလ်တွေအများကြီးရှိတယ်အဲဒီကုသိုလ်တွေကိုမိဘမှစပြီးတော့ဝိညာဉ်များကိုမြတ်တမ်းပေးဝေပေးမှဖြစ်ပါ နောက်ပြီးတော့ဒီကနေ့တရားစခန်းပွဲကြီးဖြစ်မြောက်အောင်ပင်မလှူဒန်းကြတဲ့လူရှင်များကတော့မိခင်ကြီးဒေါ်ကျင်မွား၏အသက်62နှစ်ပြည့်မွေးနေ့အချိန်မှကုသိုလ်တော်ဖြစ်တဲ့သမီးမမမမိသားစုများကနေပြီးတော့ပင်မအလူရှင်ဖြစ်တဲ့လူဒန်းပါလေနောက်အောင်နှင့်မယ်မိသားစုများမှပင်မအလူရှင်ဖြစ်လူဒန်းပါလေကိုဝင်းနိုင်ဒေါက်တာတန်တာလွင်မိသားစုများမှပင်မအလူရှင်ဖြစ်တဲ့လူဒန်းပါလေ ဦးမျိုးမင်းဒေါ်တင်တင်ဆွေမိသားစုများမှပင်မတရားပွဲကြီးဖြစ်မြောက်အောင်တရားစခန်းပွဲကြီးဖြစ်မြောက်အောင်ပင်မအလူတော်ဖြစ်မြေလူတန်းပါတယ်ဒေါ်ပွင့်ကြည်မိသားစုများမှလည်းပဲပင်မအလူရှင်ဖြစ်နေလူတန်းကြပါတယ်ပင်မအလူရှင်၅ဦးဖြစ်ပါတယ်ဒီလူရှင်များကနေပြီးတော့ဒီရှင်မင်းဝန်ဆရာတော်ရဲ့ခုနှစ်ရက်တရားစခန်းကြီးဖြစ်မြောက်အောင်အားလုံးတရားအထုတ်လူတဲ့ပုဂ္ဂိုလ်တရားနာလူတဲ့ပုဂ္ဂိုလ်များတရားအထုတ်ဖြစ်တရားနာဖြစ်အောင် ဒါဓမ္မဒါနဓမ္မပူဇာဆိုတဲ့တရားပူဇော်ပွဲကြီးကျင်းပတာဖြစ်ပါတယ်။နောက်ဒီတရားပူဇော်ပွဲကြီးမှာဝင်ရောက်ပြီးတော့အထောက်ကြတဲ့ယောဂီသူတော်စင်များစားရတောက်ရအတွက်ဘာမှကြောင်းကြပူပင်မှုမရှိရ။အာယုဇွမ်းနေဇွမ်းလှူဒန်းကြတဲ့ကုသိုလ်ရှင်များကအာယုဇွမ်းအလှရှင်များမှာကိုုံကျော်မယင်လူမိသားစုကိုသိန်းအောင်မရှိတီမိသားစုဒါနှစ်ဖက်မိဘများအားရည်စူးအမှုထားပြီးတော့ကိုညိုမော မတ်တင်အုံမာမျိုးမိသားစုကွယ်လွန်သူမိဘများဖြစ်ကြသောဥချစ်တင်ဒေါ်စိုးရီအားရည်စူး၏သမီးဒေါခင်သားကြီးဒေါခင်မိုးအေးဒေါ်မူမူအေးမိသားစုများနောက်ဥကျော်လွင်နဲ့ဒေါ်အေးနွယ်မိသားစုများကအာယုံစွမ်းနေစက်ကလူဒန်းကြပါလေနောက်နေစွမ်းလူဒန်းကြတဲ့ကုသိုလ်ရှင်များကတော့ကိုုံကျော်မယင်နုမိသားစု ကိုသိန်းအောင်မရှုတီမိသားစု 2023ခုမေလ21ရက်တွင်ကွယ်လွန်သွားခဲ့သောကိုထင်ကျော်တင်ယူအားရည်စူးပြီးတော့ဥတင်ယူဒေါ်မြင့်မြင့်လေးမိသားစုများကနေစွမ်းလူတော်ကိုစက္ကလူတန်းကြတာဖြစ်ပါတယ်။အဲဒီလိုစွမ်းလူတန်းကြတဲ့ကုသိုလ်ရှင်များအလှူတွေမြောက်အောင်ဒါရိကဒါနမြောက်ကိုယ်တိုင်စက္ကနိုင်အောင်လူတန်းနိုင်အောင်ဓမ္မနန္ဒဝိဟာရကျောင်းတဲ့ကြီးရဲ့ဝေယဝဆအဖွဲ့ ဝေယဝဆမျိုးသမီးအဖွဲ့များကလည်းပဲဝေယဝဆလုပ်ငန်းတွေကိုအာယုံစွမ်းရော နေစွမ်းရော အားလုံးယောဂီအချိန်နဲ့အချိန်မှန်ဖုံးပေးနိုင်အောင်ဆိုပြီးတော့လုံလဝေယစိုက်ပြီးတော့ကြိုးစားပြီးတော့ဝေယဝဆလုပ်ငန်းတွေချက်ပြုတ်လှူဒန်းကြအဲ့ဒါကြောင့်မို့လည်းပဲဝေယဝဆကုသိုလ်ရှင်များလည်းပဲယနေ့လှူဒန်းတဲ့ကုသိုလ်တွေမှာပါပါတယ်။နောက်ဘုန်းကြီးတို့ဝေယဝဆကုသိုလ်ရှင်များကလည်းပဲမိမိတို့စွမ်းနိုင်သမျှ တန်တိုင်းတပိုင်းဆွဲလာပြီးတော့လည်းပဲမိမိတို့ကုသိုလ်ဖြစ်နေလေပါဝင်ပြီးတော့လူတန်းကြတာဖြစ်ပါဒါကြောင့်အဲ့ဒီလိုတရားပွဲကြီးတရားစခန်းကြီးဖြစ်မြောက်အောင်မဒီလူတန်းကြတဲ့ကုသိုလ်ရှင်များဆွမ်းလူရှင်များတည်တည်ဆွမ်းလူရှင်များဝေယဝဇ္ဇလူအကုသိုလ်ရှင်များအားလုံးဒီနေ့လူတန်းတဲ့ကုသိုလ်စုစုတွေကိုအမိဖမှာစပြီးတော့အားလုံးဝိနည်းများကိုမျှတမ်းပြီးဝေကြရအောင် ယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမိဘဆေယံမြို့တဟံနေကိုမဆောင်ကြကိုဆောင်တကအင်းစာ၍ရှိသည်မြလုံးစုံဘုံ30ဖြည့်ဖြည့်သည်မြ ဝေနိယယကြပါစေပင်ငါဝေတိညာတွေသာဓုခေါ်စေတော်အမြအမြအမြယူရောမူကြပါကုန်လုံးသာဓုသာဓု တာပုရိရှိအမြာအမြာအမြာယူရောကြပါကုန်လုံးသာဓုသာဓုသာဓုအမြာအမြာအမြာယူရောမူကြပါကုန်လုံးသာဓု သာဓုသာဓုအလုံးတရားနာပိဋကပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာအတိုင်းဓမ္မချမ်းသာဝိပဿနာချမ်းသာလေးကိုကိုယ်တိုင်ပူကြခံစားနိုင်ဖို့အတွက်ဒီတရားတော်တွေကိုရိုးရိုးသေးသေးနဲ့ကြိုးစားရှုမှတ်ပွားများအားထုတ်နိုင်ကြပြီးလေဓမ္မနန္ဒဝိဟာရအကြောင်းတက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဓမ္မနန္ဒဝိဟာရဆရာတော်များ နောက်ပြီးတော့အဖွဲ့လူကြီးများနဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်စုံနဲ့ပြည့်စုံရပါလို့ရှင်ဘုရား။